ဒီသောတာကြီးရာကြီးတိုက်ဌာနမှာပဋ္ဌာန်းဒေသနာရုပ်ဖတ်ပူဇော်တဲ့အကျွဲဒီနှစ်ပဲနဲ့ချိန်နောက်တော့ရှင်းရှင်းရပါဗျာဒီနေ့ကဘုန်းကြီးရဲ့ဆိုတာဟိုရင်တည်းဒီကဘုန်းကြီးညောက်ကဘုန်းကြီးညောက်ကသံမုစာရိုက်ကြည့်လေစစ်စစ်ညောက်ကဒီနေ့အတွက်ရိုက်တာလည်းမှန်ပါရဲ့လားမှန်ပါပါဒီနေ့စစ်စစ်ညောက်ဒါပြီးတော့ပဋ္ဌာန်းပူဇော်ဘွဲကြီးအတွက် မဒုပိဏိကတုတ်တရားကိုဟောမယ်ရည်ရွယ်ပြီးတော့ဆောင်းမှုစာရွက်ရိုက်ထားပါတယ်မွန်တွေရဲ့ဟောဆရာတော်တွေရဲ့ဘာသာပြန်တဲ့ဤအရာအဲဒီကရတာနဲ့တူပါတယ်မှန်ပါဘူးလည်းပဲအဲဒီယူရီးယားတို့ဘာလို့မှဒီမီးတဲ့နဲ့ဒီလိုပဲအချောင်းငယ်မှာပါလိမ့်မယ်နေရာအချောင်းငယ်နဲ့အပန်းလေးရှိပါတယ်ပရိဝေနပရိဝေနဒီလိုရတယ်ပြန်လာတာအဲဒီလိုပဲ သာသနာ့ကိုမဟာဝုဆိုပြီးရှိရပြန်လာရမဟာဝုဆိုတာတော်ကြီးပါပဲအဲဒီတော်ကြီးကလည်းတချို့တော်များကတော့စိုက်ကြည့်ထားလဲဥယျာဉ်ကြီးဒါမဟာဝနလို့ခေါ်အခုကတော့စိုက်ထားတာမဟုတ်ပါဘူးတဲ့ဒီမွန်တာတော်နဲ့ဇာတဲ့တော်ကြီးတဲ့ဒီတော့ကတော်ရီကများပါတယ်ဒီနေရာနဲ့တော်ရတဲ့ကများတယ်ပြောမှာအဲဒါသာဘိတော်ကြီးဆိုတာက မြင့်မွန်တာတောင်တောင်ကြီးနဲ့ခဏင်းလေးဖြစ်နေတာပဲသူတို့ဖြစ်နေတယ်မြင့်မွန်တာတောင်နဲ့လူသားတွေဖြစ်နေတော့ကြီးရဲ့အဲဒီတော့ကြီးထဲမှာကြွရပြီးတော့ဟုတ်ချစ်ပင်ကျိုးဟုတ်ချစ်ပင်ကျိုးတစ်ခုအောက်မှာလက်သာဗျာမြင့်သာတင်လို့ရတရင်တော်ထိုင်နေတယ်အဲဒီခါကာလမှာဒါနပါဠိဆိုတဲ့ပါဠိဝင် ဒကာကြီးတယောက်ဒကာတယောက်လို့ပြောမှသိတယ်မရှိသေးဘူးလို့ပြောတယ်ဓမ္မအရွယ်ပဲရှိသေးတယ်ဒကာမှာတော့ဘာသာလည်းပြောတယ်ဒါနဒါနပါဠိဘာသာဆိုပြီးတော့အလဲကြအလဲကြမင်းမင်းဖြစ်နေအလဲကြမင်းဖြစ်နေအုပ်ချုပ်နေတဲ့ပုဂ္ဂိုလ်ဖြစ်နေတာဖြစ်ပါလိမ့်မယ်ဒါကအဲ့ဒီအဲ့ဒီနိုင်ငံတွေကတော့အလဲကြအလဲကြနဲ့တော့အုပ်ချုပ်ရတယ်ဒါနပါဠိဆိုတဲ့မင်းပါဠိမင်းမယ် အဝေမင်းကတော့ဌာနပါဏိဆိုတော့ဌာနကတောင်ဝေးပါဏိကလက်လက်မှာတောင်ဝေးရှိတယ်တောင်ဝေးတောင်ဝေးလေးဆွဲတိုင်းနေရှိတဲ့ပုဂ္ဂိုလ်တောင်ဝေးလေးနဲ့လမ်းကြောင်းလေးရှိတဲ့ပုဂ္ဂိုလ်ကိုဘယ်လိုမျိုးအလိုလိုမဟုတ်ပါဘူးတဲ့ဒါကအဲ့ဒါသူကတောင်ဝေးမြစ်တဲ့လို့ရောကြလို့သူကလာမှာသူကနဲ့ဒုက္ခကလေးရောလေးတွေနဲ့တိုင်းပြည်လမ်းကြောင်းတဲ့ပုဂ္ဂိုလ်တွေလိုနေမှာပေါ့ဒီမှာတော့ဆွေးကြောင်ဝေးလို့ဆိုတယ်ဆွေးဆွေးတွေပါလေ စတင်တာလက္ခဏာရှိပါတယ်အဲဒီတော့ငွေနဲ့ထောက်ပြီးတော့မအောင်တော့ကသူလမ်းကြောက်ကြည့်လာတယ်ဘာလို့လဲကြောက်တာတော့ဆိုအညောင်းကြီးပဲသင်္ဃာဝိဟာရလို့ဆိုတယ်ညောင်းကြီးလမ်းကြောက်တယ်အညာပြောင်းမရဘူးညလမ်းကြောက်လမ်းကြောက်တာကမြတ်စွာဘုရားကြီးရောက်မြတ်စွာဘုရားကြီးရောက်တော့သူကအဲဒီတံဝေးလေးတရားထောက်ပြီးတော့တံဝေးထိပ်မှာလက်နှစ်ခုတင်း ။ဒါနဲ့ခုကမှမဲတင်ပြီးတော့ဆရာနာကမရရရဲ့ညီတော်။อืม။ဆိုတာရှိခိုးတာလည်းမဟုတ်ယူတွေပြုတာလည်းမဟုတ်ဘူး။အဲအနာဂတ်မှာတော့တရားပြောတယ်ဒီကောင်းမလားဘယ်နဲ့နေတော့ကျမ်းမာရလားတဲ့တရားရဲ့ပြောရောက်ပြီးတော့သူကမေးရဲ့မနဲ့မေးရောဂိင်္ဂဝါရီသမဏောတိနေခါယီသမဏောရှင်ဟန်ဒီဂိင်္ဂဝါရီရဲ့ပဲ ယူဝါဒရှိပါသနည်းကိမေခာယီဘယ်လိုဟောပြောလေရှိပါသနည်းဒါတော့အရှင်ဘုရားတို့ကတော့ဒီလိုပြောတာမဟုတ်ဘူး။ဗန္ဒီတို့ဘုရားတို့မပန်းဘူး။လူတယောက်သံမြအနေနဲ့ပဲသူသက်သာတယ်။လူတယောက်သံမြအနေနဲ့ရေသိရေသိတုံးသံမြအနေနဲ့ပဲသက်သာတယ်။ဘာဖြစ်လို့ဒီလိုဖြစ်နေတော့ဆိုတော့သူကဒေဝရရဲ့ခိုင်းနေတာတဲ့ဒေဝရရဲ့အမင်းသိနေတာ ဒေဝရကဒေဝရကယတော်ရာရဲ့မောင်ဖြစ်တာကိုတော်ရာရဲ့မောင်ဖြစ်တော့သူကနေပြီးတော့မြတ်စွာဘုရားကိုမကြည်ညိုအောင်လို့မြတ်စွာဘုရားကိုပြောတယ်သေတာသာရုပ်တော်အမျိုးကြီးသွားခြင်းအလုံးကြီးမှုအကျိုးမဲ့ဖြစ်အောင်လုပ်တယ်ဒီဝါရဟ ပောလိယပြောတာဒီဝါဒဟဒီဝါဒအမျိုးတွေကိုဒီဝါဒအမျိုးတွေအဲဒါတို့တို့မျိုးတွေကိုနှိမ့်နေဘာလို့လဲဆိုလို့ရှိရင်ကျိုးမှာတဲ့တော်ရစကြဝဠာနဲ့မိညာဖြစ်လိုက်တဲ့ပုဂ္ဂိုလ်စကြဝဠာနဲ့မိညာဖြစ်ရမှာအဲ့ဒါသူဒီကောင်မပြည့်စည်ရဆိုပြီးတော့ဒါလည်း စွန့်ပြီးပြီးတော့ထဲသွားတယ်မဆိုးမှဖြစ်တယ်အဲမလို့ပြောတာလို့သူကဟိုလည်းမြေကြီးစိတ်နဲ့ကြည့်မယ်ဆိုလို့ရှိရင်စိတ်နာကြရရှိပါတော့သူကသူတို့မျိုးတွေနေနေတယ်ဆိုတော့နောက်တစ်ခါရာဟုလားပါလေးရှိတယ်အဲဒါလေးလည်းသူလည်းပဲစိတ်ကြမင်းဖြစ်ရမှာဥသာတဲ့ဒါလည်းပဲစိတ်ကြမင်းမဖြစ်အောင်လို့ငငယ်လေးကနေပြီးတော့သူသင်္ကန်းဖို့ပြီးတယ် နာနဲ့ဆက်ရမယ်လားဆရာမျိုးတို့လို့ရတယ်ဒီတော့သူကတော့ဘယ်လိုလဲနေနေလေးဆိုပြီးတော့သူကတော့တာယုတ်တင်နဲ့ဘောရဆရာသာနာဝင်ပြီးတော့ရဟန်းပြုနောက်ကလိုက်ပြီးတော့လူရောပြီးတော့ဆောင်နဲ့ပြည့်နေတာပါပဲတဲ့ဒါပေမဲ့လို့ဘောရဆရာကသူ့ကိုကောင်းကောင်းမချူတာတဲ့မျက်နှာနဲ့မကြည့်ဘူးတဲ့တွေ့ရဆိုလို့ချင်းဘယ်နဲ့ပြောလို့ဆိုတော့ အပါယိကောဒေဝရတောဒေဝရတောဒေဝရတွေအပါယိကောပယ်ကြမယ်ကောင်းကြီးမှန်ပါအဲဒီလိုသူကပြောနေတယ်ကျန်တဲ့ဆန္ဒနဲ့သူ့ကိုလည်းနှိမ့်တယ်လို့အဲဒီလိုပြောတော့အဲဒီဒေဝရရဲ့အင်းင်းတွေကတော့ဘုရားပေါ်မှာညုံညုံညုံညုံမလို့ပဲတကယ်ကြတယ်မယုံဒါနပါဏိကလည်းအဲဒီကလူရယ်ဘာမှမဟုတ်ဘူးဘုရားကဒုတိယဝင်နေသူဆက်တာဘယ်လိုယူရှိတယ်လဲဘယ်အားကိုဟောပြောနေရှိတယ်လဲလို့မေးတဲ့အခါကလည်းမြတ်စွာဘုရားသူလည်းသိရင်လို့မေးတာမဟုတ်ဘူး သိရမယ်ဟောလို့မလို့ဟောတယ်သူသိမှာမဟုတ်ဘူးအလိုမရှိတဲ့ပုဂ္ဂိုလ်ဟောတာကလည်းတရားတွေကြည့်ဟောတယ်တချို့ကလည်းလာပြီးသုံးသလားလို့တရားနာနေမှုတရားနာပြီးတော့ပုဂ္ဂိုလ်သွားသင်္ကမကျူရပြီးတော့ဟောတယ်ဒီနေသိပြီးနေရာပြလာတယ်တချို့လည်းအဲ့ဒီလိုလာဆုံးလိုက်တဲ့သဘောကျသွားတယ်နည်းနည်းပါးပါးတော့ရှိပါတယ်ဒါပေမဲ့လည်းမြတ်စွာဘုရားဒီဒါနပါဠိတော်အကြောင်းအပြီးပြီးသားရှင်းတယ်လို့သူနားလည်အောင်ဟောနေတယ်ပဲမလိုပါဘူးဆိုပြီးတော့နားလည်တဲ့ နည်းနဲ့လည်းသာပြဟောတယ်အဲဒီဟောတာရပါလိမ့်ရခက်ကြည့်ကြည့်ပဲဘုရားတို့ရုပ်ချုံနေတာပြောတာသူ့မပြောရင်လည်းစိတ်ကရောက်မှာမဟုတ်ဘူးယထာဝါရီခောအောင်တော့နာကိနာစီလောကဝိကေချအိတ်တတိအာဟုတော့မင်္ဂန္ဓပါဏီမြတ်စွာဘုရားလည်းကနာပါဠိဆိုတဲ့နာမည်နဲ့မခေါ်သတိထာကလာဆိုလို့ရှိရင်မဟာနာမမဟာနာမင်းပါစတယ်ဒီလိုပဲသူ့နာမည်နဲ့ပဲခေါ်တယ် သင်္မာအာဟုသောနဲ့ခေါ်တယ်။ခေါ်တော့အာဟုသောမောင်္ဂလာပါဏိယထာဝါရီအရှင်တော်သောအယူအရှင်တော်သောအယူရှိသောပုဂ္ဂိုလ်၏လောကီလောက၌ကိနောစေတသောမြောက်သောသူမျိုးဝိဇ္ဇာမြင့်ခွန်၏နာတိကတိမတိဒီအယူမျိုးဒီဝါရမျိုးရှိလို့ရှိရင်လောကမှာဘယ်သူနဲ့မှမြင့်ခွန်ပြီးတော့ရှိနေတာမရှိဘူးအဲဒီလောကအကြောင်းတွေကို သူတေသနာနာရှင်ကြီးပေါ်လေသားတွေကိုတေလွဲရတာနာကြအများကြီးရှိတယ်အဲ့ဒါကြီးပြောနေပြီမှာအင်းနဲ့ညှုပ်ပါလားသူနဲ့ဒီလိုလေးပြောတာလို့ဆိုတာဒါလည်းလိုရင်းနဲ့မဟုတ်ဘူးကွာအဲ့ဒါရဒီလိုယူရှိလို့ရှိရင်လိုရင်းကတော့မှန်တဲ့အယူပါပဲမှန်ကန်တဲ့အယူရှိလို့ရှိရင်နဲ့မှန်ကန်တဲ့အယူရှိမှန်ကန်တဲ့တရားဟောနေလို့ရှိရင်ရင်းကုန်တယ်မြည်ဘူးတဲ့ညဇာတရားကအနိစ္စဒုက္ခအနတ္တဆိုတာဟောပါတယ် လောကကြီးကဘယ်နဲ့ထင်နေလဲဆိုနေစာကုခအာဒလို့ထင်နေတယ်။ရဲတယ်လို့ထင်တယ်။သံဃာရဲ့ကောင်းတယ်လို့ထင်တယ်။အဲပုဂ္ဂိုလ်သတ္တဝါအာဒဆိုတကယ်ရှိတယ်ထင်တယ်။အဲမြတ်စွာဘုရားအိဋ္ဌဒုက္ခအနတ္တဟောတယ်မြတ်စွာဘုရားအညင်းနေတဲ့ပုံမရောက်ဘူးလား။ရောက်ပါပါဘုရား။လောကကြီးကဘုရားဟုတ်ငင်ကလေးကအိဋ္ဌဒုက္ခအာဒအာဒဆိုနေအခုတည်းတည်းပဲ။ဒီကအာဒဆိုတဲ့သိဆိုတာသမာဓိလည်းရှိတာမလောက်ရှိတာပါ။ရှိပါရဲ့ဘုရား။အဲအလုံးစုံကမ္ဘာလောကကြီးလိုက်ပြီးတော့ ရှိလိုက်လို့ရှိရင်အတ္တဇောဆိုတာရှိတယ်များတယ်အဲဒီတော့အတ္တဇောရှိတဲ့လောကထဲမှာဘုရားကပွင့်လာပြီဘယ်နဲ့ဟောတော့အနာတ္တဟောတာဘုရားကရင်းရမရောက်ဘူးလားရောက်ပါဘူးဒါပေမဲ့လို့တဲ့အမှန်ကိုဟောတဲ့ပုဂ္ဂိုလ်ကညင်းတာမခေါ်ဘူးတဲ့မြတ်စွာဘုရားကငါကအမှန်ကြီးဟောနေတာလောကကြီးကအမှားတွေနဲ့အိဋ္ဌမြဲတယ်ဒုက္ခချမ်းသာတယ်အတ္တအသက်ရှင်နေတဲ့အကောင်ရှိတယ်ဆိုပြီးဒါလာပြီးညင်းနေကြတာတဲ့သူတို့ကညင်းတာငါညင်းတာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ အမှန်တည်းပြောဟောနေတဲ့ပုဂ္ဂိုလ်ကညင်းတယ်လို့မပြောဘူးလေ။သူကအမှားပြောနေလို့အမှန်ကိုသွားပြီးတော့ပြောရင်အမှန်ပြောတဲ့ပုဂ္ဂိုလ်လေးညင်းတယ်လို့သူကထင်တယ်။အမှန်ပြောတဲ့ပြောလိုက်တဲ့ကပြောရတယ်မပြောလို့မဖြစ်ဘူး။ဟုတ်လား။မပြောနိုင်လို့ရှိရင်အမှားတွေတစ်ခါတည်းပြင်ပြသွားလို့ရှိရင်ဒုက္ခတွေပဲပေါ်လို့လား။အဲဒါပြောရတယ်ပြောကောင်းပါလေအမှန်ကတော့ပြောကောင်းပါလေ။အဲပြောတဲ့ခါကလား ပထမကအမှားနေတဲ့လူတွေတော့ဆန်းကျင်တာဟောတာပဲမယ်လို့အမှားပြောတဲ့ဆိုရင်နင်းနေမယူတဲ့ယထာကပနာပညာနာလို့သိရင်ဒီယထာကအခြင်းချင်းရဖြင့်လည်းပညာကိလေသာပညာရောသိနာလို့သိရင်ဒီမကိန်းတော့ဆိုအဲဒီချင်းရဖြင့်ကျင့်သုံးတယ်လို့ရှိရင်အဲဒီမှာလည်းရှိသေးပဲအဲကာမတွေမှာကျင်းပြီးတော့နေရမယ် ဝိသိကိစ္စတင်ရမယ်ပုဂ္ဂိုလ်စာတင်ရမယ်စသည်ဖြင့်ဒီဟာကျယ်ကြီးပါပဲသနာတင်ရမယ်အဲ့ဒီအဲ့ဒီလိုတင်နေတဲ့ပုဂ္ဂိုလ်ကိုတဲ့ကိလေသာပညာတွေမကိန်းဘူးတဲ့ကိလေသာပညာတွေမကိန်းအောင်လို့နေနေတဲ့ပုဂ္ဂိုလ်ဧဝဝါရေခောအဟံအာဟုသောဧဝမေထာယီအာဟုသော မောင်ဒနာကာနိအဟံဃာရိဧဝံဝါရိဤသို့သောယူဝါဒရှိဧဝံဧဝံအခါဤဤသို့ပင်ဟောကြားလေရှိ၏အဲငါဒီလိုယူရှိနေတာတဲ့ဒီလိုပြောပြောနေရှိနေတာအဲဆိုလိုတာကတော့လောကမှာဘယ်သူနဲ့မှမငြင်းအောင်ယူရှိတယ်မငြင်းရတဲ့အမှန်နဲ့ယူရှိတယ်အဲကိလေသာပညာရဲ့ မကိမ့်နိုင်အောင်မဝင်နိုင်အောင်မကပ်ရနိုင်အောင်ဟောပြောနေတယ်ဒါပါပဲဒီလိုပါမှန်ပါပါပါဠိသူတိုင်းနဲ့ဒီပြီးလို့ရှိရင်တော့တော့အဓိပ္ပာယ်မပေါက်ပါဘူးအပေါက်ဘူးကပါဠိအသုံးရတော့တစ်မျိုးဖြစ်နေအဲဒါအတူတူကတော့လောကမှာဘယ်သူနဲ့မှမမြင်ရအောင်မှန်တဲ့အယူဝါဒရှိရဲ့အဲဒီလေသာရင်မကိမ့်ဝနိုင်အောင်ဟောပြောနေတယ်ဒါပဲဒီလိုပါအဲဒါကို မိတ်ရှိတဲ့ခါကလာပြန်အနာပါနေသူလည်းနားမလည်ပါဘူးနားမလည်သူလည်းသဘောမကျဘူးသဘောမကျတော့ကောင်းလေးခါရမ်းပြီးတော့ပါးစားကရှာထုတ်ပြီးတော့ရှာရီကိုဖြည့်ပေးတဲ့နဲ့ကြောင်တဲ့သဘောမျိုးပေါ့လေအခုမှလည်းပဲအတော်ကြီးကိုကျွန့်ပြီးတော့ဘယ်လိုမှလည်းပြောပါလိမ့်မယ်ဆိုတော့အရင်ကင်းတုပ်ပြီးတော့သွားရတယ်ဒါတုပ်တော်ဝေးလေးချောက်ပြီးသွားရတယ်အဲဒီမှာညဇာကအင်း ဘုရားဘုရားဟောဝေအချိန်ကြတယ်ဆိုတော့ညာပရိသတ်တွေအမေရှိတယ်ဒီနေ့ဒါနပါဏီဒီလိုလာတော့ဒီလိုမေးတော့ငါပြီးတော့မင်းရှိလိုက်တယ်ဆိုတော့ညာတစ်ပါးထပြီးတော့မေးလျောက်ပါတယ်မြတ်စွာဘုရားဘယ်လိုအယူကြီးလို့ရှိရင်ဖြစ်နေလောကနဲ့မငင်းရပဲနဲ့မှန်တဲ့အယူရှိတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လေဘယ်လိုကျင့်သုံးနေနိုင်တဲ့ပုဂ္ဂိုလ်ဟာအဲကိလေသာပညာတွေမကင်းဝနိုင်မဲနဲ့ကျင်းပါတယ်လို့ဆိုတာမေးပါတယ် အဲဒီလိုမေးတော့ဒီမြုပ်ပင်ကြီးကတော့အချင်းချုပ်ကိုမြတ်စွာဘုရားဟောတယ်။ဘုရားကြီးပြောအောင်ဒီပါဠိရတယ်ပဲ။ဒါလည်းနာနေနေပါလား။အဲဒီမှာသာသနာကြီးဆိုတော့ဗာကြပုဂ္ဂိုလ်တွေလည်းရှိဗာကြနေတဲ့ပုဂ္ဂိုလ်တွေလည်းရှိဒီတော့လည်းပဲဒီနေနဲ့ဒီမှာပို့ချနေတယ်တင့်နေတယ်။အဲဒီတော့တရားပုဂ္ဂိုလ်တွေကတော့ဘောတော့လည်းမနားလည်နိုင်မှာပါ။ဘုန်းကြီးတို့ယောဂီကလည်းနားလည်ပါတရားထုတ်နေတဲ့ပုဂ္ဂိုလ်တွေနားလည်တယ်။ဒါမျိုးတော့ဟောရ။ ယတောနိရဏံဘိဟုပုရိတံသဗ္ဗေသတညာသင်္ခါသမုဒ္ဒါသရဏိဣဒ္ဓစေနာတိအဘိဝရိတအဘိနာနိတဗံအဘိဝရိတဗံဣဇောတိတဗံဧတေဝန္တောရာဂာနုတယနံဧတေဝန္တောပတိယနုတယနံဧတေဝန္တောသေဒနုတယနံဧတေဝန္တောဝိသိကိသနုတယနံဧတေဝန္တောမာနနုတယနံဧတေဝန္တောဘောရာနုတယနံဧတေဝန္တော ဝိဇာနုတိယနံဧတေဝံသောဌာနာရဏသတ္ထာနာကလဟဝိဇဟဝိဝါဒတုဝံတုဝပိသုံညအနုကဝါရဏံဣထေတိပါဒရာအကုသလဓမ္မအပရိသေတာနိရောဓာနိဒါလူပင်ကြဆုံးမှာသစ္စာရဟောတဲ့တရားကလောက်မှန်ပါဒါကြောင့်လည်းဆိုလို့ရှိရင်ခုနှစ်ကြောင်းတော့ပဲရှိတယ်မှန်ပါပဲကောင်းတယ်နံကောင်းတယ် ရှင်အမနာကြီးကြီးတယ်လည်းမယုံလို့နေတယ်လားဟုတ်ကောကောင်းလားနည်းပေးရအောင်နောက်တော့နားရအောင်သင်ရပြောမှာကြီးကြီးချင်းပေါ့သူဒေသနာအရင်တိုင်းလည်းပါဠိအမြဲသေးပြီးတော့အရင်တိုင်းပြောပြီးတော့နောက်လူရင်းကိုဘုန်းကြီးကပြောရမယ်နည်းနည်းနည်းနည်းတဲ့တော့ပဲဘိက္ခုယဟံမေးတဲ့ယဟံကိုပေါ်မြတ်စွာဘုရားဟောပါတယ်ဘိက္ခုမေးလျောက်သောယဟံ ရတော်နိယနောညင်ပြောင်းရာဝိကံယောက်ျားပုဂ္ဂိုလ်ကိုပပ္ပစ္စာပညာသင်္ခါပပ္ပစ္စာပညာတရားဆိုတော့ဒီပပ္ပစ္စာပညာသင်္ခါပပ္ပစ္စာပညာတရားဆိုတော့ဒီသမုဒ္ဒါသံဒီကောင်းလို့ရဖြစ်ကုန်၏ပုဂ္ဂိုလ်ဥရိတံယောက်ျားဆိုတော့ရဏအရင်ဟောရောက်ကြရမိမရောက်ပုဂ္ဂိုလ်သတ္တဝါတွေအကုန်လုံးပါပဲလူတွေနဲ့မကတော့နတ်တွေရောအကုန်လုံးပါပဲသတ္တဝါတွေ အဲသုခသတ္တဝါကိုပပင်စတင်ညာတရားတွေကသွမ်းလို့ပြီးတော့ရှင်းနေတယ်ပပင်စတင်ညာဆိုတာပပင်စဆိုတာရှင်းတာတယ်ဘာတွေရောဆိုလို့ရှိရင်တဏှာတဲ့မာနတဲ့ဒိဋ္ဌိသုံးခုတဏှာကလည်းချဲ့တယ်မာနကလည်းချဲ့တယ်ဒိဋ္ဌိကလည်းချဲ့ငယ်ချဲ့တရားတွေဟုတ်သိစိတ်ကလာဆိုငယ်ချဲ့တယ်ပြောကြတယ်ငယ်ချဲ့တရားတွေ တဏှာကဘယ်လိုနေခဲ့တော့နိတ္တတာမှုလိုချင်မှုတဏှာဆိုတာအကန့်အသတ်မရှိဘူးသူကမရသေးတဲ့ပုဂ္ဂိုလ်ကရကျင်တယ်ဘာမှမရှိသေးတဲ့ပုဂ္ဂိုလ်ကတစ်ခုတော့ရကျင်တယ်တစ်ခုတော့ရလာရင်နှစ်ခုလောက်နှစ်ခုလောက်ရလာရင်လေးခုလောက်လေးခုလောက်ရလာရင်ရှစ်ခုလောက်စသည်ဖြင့်မဆုံးဘူးကဒါလားရရမဆုံးနိုင်ဘူးတော်ပါပြီလို့နှခမ်းလာတယ်လို့မရှိဘူးအဲအဲဒီတော့အကျယ်ချက်ချက်ပြီးသွားတယ် ဒါအနာပဋ္ဌိစ္စတရားအရင်ဖြစ်တဲ့တရားပဲဒီတနာရှိနေတဲ့အတွက်လည်းဘဝရထထထထဖြစ်နေတာပညာကြီးရှိနေတာကျဲကျဲသွားတယ်သူကကျိုးကျိုးနေတာကျိုးရညာကျိုးတစ်ချောင်းဆုံးရင်နောက်ကျိုးတစ်ခုဆက်လိုက်ရှိသွားနောက်ကျိုးတစ်ခုဆက်လိုက်ရှိသွားအဲဒီလိုပဲတဏှာကတဘွားပြီးတဘွားဘဝရဆဲပြီးတော့ချဲ့ချဲ့ပြီးတော့သွားသူကပဋ္ဌိစ္စတရားဇာနိပါဒမှာမန္တစัจ जा မင်းကြီးဆိုတာ ဘူးလုံးလာတော့ကြားဦးမှာပေါ့အများကြီးကြားဦးရတာမနစိတ်ကြမင်းကြီးမနစိတ်ကြမင်းကြီးလေကြောင်တော့ဆိုရတဲ့မင်းကြီးတော့နာချမ်းလာတာအနန္တိဆုံးပါအတက်ကလည်းရှိကြာတော့ဘယ်နဲ့ဖြစ်လာတော့ဆိုတော့လူလောကရှိတဲ့ချမ်းသာတွေကအခုသူ့စိတ်ထဲမှာအားမရပဲဖြစ်အားမရပဲဖြစ်လာတော့သူလူလောကကောင်းတယ်ချမ်းသာတွေဆိုတာ ဒီလောက်ပဲသူတို့ကောင်းတဲ့နေရာညာမရှိတော့ဘူးလားလို့မြင်တော့အမကြီးတွေကရှောက်ရှင်မင်းကြီးရဲ့လူလောကတော့လောက်ကြည့်ပါလေနတ်ပြည်လောကတွေလည်းသူတို့ကောင်းတာရှိပါတယ်ရှင်မင်းကြီးသွားရင်လို့ရှင်သူတို့မှရင်တော့ကြွားပါဆိုတော့အဲဒီကဒုက္ခကလည်းရှိတော့ဆက်ကြဆက်ကြရတာလည်းသူတို့မှရင်တော့ကြွားပရိသတ်တွေလည်းပါဒီဥမာယနာကြတော့လေသူမယနာမင်းကြီးကသူကဘုံပါရှိတော့ကျိုးဆိုကြတာပဲ ဟာလူကနတ်တွေကဘယ်လောက်သိစေရမလားငါစဉ်းစားရင်စဉ်းစားကြမယ်သူနေတော့သူကလူဘုံကရှိတယ်သူကလူဘုံကရှိတယ်ဘုံကလည်းတွေ့ဦးမှာပေါ့ဘုံကမရှိဘူးဆိုတော့ဒီရံကြလို့ဘုံကမရှိမှလည်းသိကိုများကြဘူးသူကဘုံကရှိမှအဲဘယ်လိုအိုင်နာတွေကကျော်ဆော်ပြီးအဲ့ဒီမှာဘယ်လိုအိုင်နာတွေရှိတဲ့နာသမီးတွေနာသီးတွေချမ်းသာတွေနဲ့သူကောင်းကောင်းမွန်မွန်ကပြုတ်ပြီးစောင့်ရှောက်ပြီးတော့နေကြတယ်အစကသူကကောင်းတာလေသူကြီးတယ်အများကြီးတာနေတာ နောက်ကြာတော့ရိုးတော့တယ်ရိုးတော့တယ်တဏှာကလုံးတာအားမရဘူးနဲ့ဖြစ်တယ်အဲ့ဒါလုံးရတာပေါ့သင်္လိုင်းလိုက်ကြီးကောင်းပါတယ်ဆိုရင်သိပြီးတော့ဟာမရပါဘူးတဲ့ဒါလည်းကောင်းတဲ့ညာညာတော့ရှိလို့လားမေးတော့သင်္လိုင်းနာမင်းကြီးကသူလျှောက်တဲ့အာတုတ္တသင်္လိုင်းနာဒီဆိုတာတော့ပဲဒါဝိနာဆိုကြည့်ပါလေသင်္လိုင်းနာဒီဆိုတာကဒါဝိနာနတ်တို့ရဲ့အဆောင်လျှောက်တော့ပဲဒါတော့ရှင်မင်းကြီး ကျွမ်းနိုင်လို့ရှိရင်ဒါရဏနာကြီးကျွမ်းရောဆိုတော့ဒါရဏနာကြီးတွေကသိကြရမှာနဲ့ကျွမ်းရောကျွမ်းတော့အဲဒီကပရိသတ်တွေကသိကြရမှာပရိသတ်တွေကလူကြီးပြန်ချင်းပြီးတော့သူတယောက်တည်းကဒုက္ခနဲ့ပါနိုင်ရတာကျူပြီးတော့ဒါရဏရောက်ဒါရဏရောက်တော့ဉာဏ်မင်းကဉာဏ်မင်းပြည့်စိတ်တွေတော်ခွဲပြီးတော့ပေးတယ်အဲတော်ခွဲပြီးတော့ပေးရတာနာပြည့်စိတ်နဲ့နှာကောင်းတာပေါ့လူကြီးနဲ့တော့တိုင်းတူမလဲနှာကောင်းနားကြီးရောက်လာတာနဲ့သူလည်းပဲနားလိုပဲ တရားမင်းနဲ့ရှင်းထိုင်နေလို့ရှိရင်ရှင်းရတယ်သာသာတရားလားဘာသာဘာနာမင်းလားဆိုခွဲနေမျိုးဘာသာခွဲရတယ်ဆိုတော့မြတ်တော်ဘာသာကြည့်ရခွဲရတယ်နားကမြတ်တော်ဘာသာဟုတ်ကဲ့ပြန်မင်းနဲ့ကြည့်တယ်ဒီကမြတ်တော်အဲမြတ်တော်ခါတော့ဟာကဒီကဒီမနာမင်းနဲ့ကိုယ်ကတရားမင်းနဲ့ဘယ်လိုကြည့်ရလဲဒီကမလေးရမနာမင်းနားလေတဲ့ကတော့လူကြီးတွေကတော့အနှံ့စာရရတယ်စပြီးတော့အဲအညီကြီးတွေပါလေဆိုတော့ဆွန့်ရတယ် အဲ့ဒါတွေနောက်ကြည့်ကြတော့ဘယ်နဲ့လုံးမလဲဆိုတာဒီမေးတာကလည်းဒါရပြီးဘုံဒုက္ခနဲ့လည်းသားတယ်နောက်ကြည့်ရောက်တာနောက်ရုပ်တွေဖြစ်သွားတော့အဲဒီလည်းအခွင့်အရေးရှိတယ်ဒီလိုပြည့်ပြည့်သွားတယ်ယူရမှာပေါ့လို့ဆိုတာဟုတ်လားဒီလိုယူရမှာပဲအဲဒီမှာတရားမင်းစည်းစိမ်နဲ့တော့ဖဲပြီးတော့အဲဒီမှာနာစည်းစိမ်နဲ့ခံစားပြီးတော့နေတာမတော့ကြတော့ဆိုတရားမင်းကနတ်တဲ့ကသုံးကြိမ်နဲ့6ခန်းသုံးကြိမ်6ခန်း ကျော်လေးဒီ36ဟုတ်ပါဆုံးလုံးလေးဆိုတာလူလူလူကြီးကနေ့လေးတည်းနဲ့36တန်းအသက်ရှိအဲ့ဒါဗျာမင်းကျော်က30နဲ့30နဲ့6တန်းအသက်ကြီးတဲ့ခါကျတော့ဗျာမင်းကျော်ရှိနေတော့နောက်တစ်နောက်ကဗျာမင်းကျော်ပေါ်လာအဲ့ဒီဗျာမင်းလည်းပဲသူ့တက်ရှိတဲ့ခါသူ့လေတော့နောက်ကဗျာမင်းပေါ်အဲ့ဒီဗျာမင်းနဲ့ဗျာမင်းနဲ့တယောက်ကြီးတယောက်ပေါ်လာ36အဲ့ဒီ မာနမင်းကြီးကတော့သူကဘုန်းကနာရှိနေတာလူဆိုတော့ဘယ်တော့တက်ပြီလို့တော့မဟုတ်ပါဘူးလူကြီးလောကမှာနေတော့မရှိဘူးလောကကြီးရောက်နေလို့ဘုန်းကနာရှိတော့သူအသက်ရှင်အဲ့တော့သူစိတ်ကဘယ်နဲ့ဖြစ်လာလို့ဆိုတော့တရားမင်းရှိရင်ငါတဝက်နဲ့ဆိုတော့သိနေရကြဘူးအကုန်လုံးမရကြဘူးချဲ့တာကိုဘယ်လိုလဲချဲ့တာကအဲဒါတရားမင်းတရားမင်းရှိရင်တဝက်ဆိုရင်များလာရင်လားဟမ် သူတော်လာတော့ဆိုလို့ရှိရင်ဒီကျောင်းတော်လာတော့လက်ခံနိုင်မှာမရှင်းပါဘူး။နော်။ဒါကျရင်မခံနိုင်ဘူးလက်ဆောက်ကများတယ်ပြုတ်လာပြုတ်လာများတယ်။လက်ဆောက်ကလည်းလိုအောင်လေ။အားရလည်းဒနာဒုဒနာဆက်ရတာကိုအဲတော့လာတော့သူအားမြောက်အကုန်လုံးကအဲ့ဒါတရားလေးပေါ်လာလို့ရှိရင်လည်းဒီတရားလေးတော့ဒီကဆက်ထားလိုက်ပါလား။တရားကိုပဲပြီးတော့တော်တော်ကြီးနေတယ်ဆိုတော်တော်ကြီးမလို့ကြာတာပဲမှန်ပါမှန်ပါအဲ့ဒါဓမ္မချက်ဝင်ဓမ္မချက်ဝင်ဒါလည်းမလို့ နတ်တွေကသူတို့ကလည်းဖြစ်တာလေဘယ်ပဲလို့ဖြစ်မလဲတရားမင်းကသိတာနဲ့တော့သူတွေကမန္တမင်းလူမင်းကြီးကနတ်တွေမှာနတ်တွေခံစားရတာသူတို့ကုန်ပြီတဲ့ဒါကြောင့်မို့သူစိတ်ကြီးဖြောက်ပြလာတယ်ဆိုပြီးတော့သူလူတွေပြန်ပို့လူတွေပြန်ပို့တော့ဘယ်နဲ့လဲဆိုတော့ နာဒီမူလနာဝုဒ္ဓနဲ့ကိုသူကရိုးရိုးတာမဖြစ်ပါဘူးဒါဆိုမှဟုတ်လူတွေရတာကဘယ်နဲ့ဖြစ်နေလဲဆိုတော့နေရာမထားနိုင်ဘူးကိုကြီးသိရဖြစ်တယ်ဒီဖြစ်နေသေရုပ်တွေကဒီဖြစ်နေဟုတ်လားအဲသူဖြစ်မျိုးတွေကလည်းသူလက်ထက်ကပုဂ္ဂိုလ်တွေဘယ်သူမှရှိတော့တာမဟုတ်ဘူးသူကလည်းတရားရှိတော့တက်ပြင်းနေတာအဲသူရဲ့ညီအဆက်တွေကအဲဒီမှာညီပြည့်ပြီးတော့နေလို့ညီညီပေါ်တယ်ဆက်ပြင်းနေတော့အဲဒီမှာလာရသူခါစားတယ်อืมအဲဒီမှာ သူညီလေးအဆက်ကမင်းလာနေပြီးတော့နောက်ကိုအရှင်မင်းကြီးအကြောင်းအရာနဲ့စပြီးဘာများမှတ်သားပြီးပြောရမယ်ဆိုတော့အေးကွာမန္တမင်းကြီးဆိုတာမှတ်ပြီးတက်ပြီးတော့တရားမင်း36ရောက်လည်းဒီတော့နာသိသိနဲ့ခံလာတယ်အားလည်းပဲခဏကအားမရဘူးခဏကဘယ်တော့မှအားမရဘူးအဲဒါအားမရပဲနဲ့မန္တမင်းကြီးပြင်သေးသွားတယ်ဆိုတော့အဲ့ဒါနောက်ပြီးပြောရပါတော့ကွာဆိုပြီးတော့သူ့ကိုပြောတယ်လေဒါက နာချဲ့တော့ဟုတ်လားမာနကလည်းထုတ်ကြည့်တယ်မာန သီလသမာဓိပညာတဲ့သိရမယ်တရားသုံးလုံးမှာတော့သုံးလုံးပါဘူးသီလလည်းသိရမှာပဲမသိလို့ဖြစ်ဘူးသမာဓိလည်းပဲပေါ်များမှာသိရမှာပဲဒီကသမာဓိဆိုလို့ရှိရင်အလကားပဲအောင်နေတာမဟုတ်ဘူးသမာဓိလည်းပေါ်များမှာမြတ်စွာဘု ဖြစ်ရှိတဲ့အကြောင်းရှိတယ်အဲဒီအကြောင်းတရား၌ဧကာဤအကြောင်း၌အဘိဓမ္မိဒါကံမြင့်တဲ့ဖွယ်သည်ဒီဝိဒါကံရှိမှုဖွယ်သည်သောတိဒါကံမြေ၍ဤဆုံးဖွယ်သည်သာစေစေနာတိကရဲ့မရှိညာအဲဒီအကြောင်းတရားမြင့်တဲ့ဖွယ်လည်းမရှိဘူးဆိုတော့ရှိမှုဖွယ်လည်းမရှိဘူးဆိုတော့ရောသိပြီးတော့လည်းကြီးဥပ်ပြီးတော့ထားွယ်လည်းမရှိဘူးဆိုတော့ဆိုတာသိလို့ဖွယ်လည်းမရှိဘူးဆိုတော့ အဲဒီတော့မရှိတော့ရှိရင်ဧသေဝနာရာဂနုတရားနာဧသေဝဤနာမနာတိအပ္ပစာတရားတော်ဤအဲသဗ္ဗဇာတရားတော်ဤဖြစ်ကြောင်းဖြစ်သောအကြောင်းတရား၌မြတ်တဲ့ဖွယ်အရှင်ဝန်ဖွယ်သိမ့်တဲ့ဖွယ်ဖြစ်သည်ပင်မြတ်တဲ့ဖွယ်အရှင်ဝန်ဖွယ်သိမ့်တဲ့ဖွယ်သိဉ္ဉ္သည်ပင် ဒုတိယက9ပါးရှိတယ်ကွာ။အာဘုန်းကြီးကလည်းဘုံလုံးပါပါတယ်။ဒီတော့မှ9ပါးတော့ဘုန်းကြီးဟောတာ။ဒါကအနုရိယတွေလည်းဒီမှာကုန်းတာပဲ။အဆုံးမဲ့အဲပါဠိတွေမျိုးပါဘုန်းကြီးအရက်တဲ့ပြောတာဘယ်လိုလဲကျွန်တော်ရှင်းလိုက်ရမယ်တော့။ပဋိက္ခနုရိယဒေါရနုရိယတွေဒီမှာကုန်းတာပဲ။ဒိဋ္ဌိနုရိယလည်းဒီမှာကုန်းတယ်။ဝိသေကနုရိယလည်းကုန်းတယ်။မာနနုရိယလည်းကုန်းတယ်။ လောဘရာဂအနုပြလည်းတုံးရတာကအနှစ်ချင်းတွဲထားတယ်ကောင်းတယ်နော်။ကျန်တာပထမရာဂအနုပြနာကာမရာဂသူကအောက်တန်းလိုက်ရတာ။လောဘရာဂအနုပြဆိုတာကထက်တန်းလိုက်ရတာ။ကာမရာဂကတော့အာလောမတ္တဝါတွေကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေမှာအဲအောက်တန်းလာပုဂ္ဂိုလ်တွေမှာဖြစ်ပါတယ်။ဘဝရာဂဆိုတာကတော့ထေရမပုဂ္ဂိုလ်တွေမှာသူကဖြစ်တယ်။ထေရမပုဂ္ဂိုလ်တွေတယောက်သူကလိုက်ပြီးဖြစ်တယ်။ အနာလာပြောက်သွားလိုက်တယ်အဲဘောရတာလူပြတယ်ဒီမှာကောင်းတာလဲဝိဇ္ဇာလူပြတယ်ဒီမှာကောင်းတာလဲဒါရင်မကသေးဘူးလေဧတေဝဤမြတ်တဲ့ဘယ်ချင်းမွယ်သိတဲ့ဘယ်မရှိခြင်းကင်းခြင်းနေတယ်နဲ့ဒါနာရာဏပဋ္ဌာရာဏဒုက္ခဆွဲတိုင်းခြင်းဒါကိုဆွဲတိုင်းခြင်းလက်နဲ့ကိုဆွဲတိုင်းခြင်းကလဟဝိရဟဝိဝါရ ရံဖြစ်ခြင်းရံဖြစ်ခြင်းဆန့်ကျင်သောအယူကိုယူခြင်းငင်းခုံခြင်းတို့အတူပင်ပင်မင်းမဲ့ဟုရိုင်းရိုင်းစွာပြောဆိုခြင်းပေသုံညဆုံးတိုက်ခြင်းဘုဒ္ဓဝါရဏံလိန်လေးပြောခြင်းတို့၏အန္တအဆုံးမြင်သည်အဲဒီအကုသိုလ်တွေဒီမှာဆုံးတာပဲမှန်ပါပါဘုလောကမှာရှင်းတာဒါတွေရှင်းနေတာတော့ဆုံးတာနော်ရှင်းပါပါ ဒုက္ခိုင်းနဲ့ဓာတ်ခိုင်းနဲ့လဲနဲ့ခိုင်းနဲ့ဆိုတာကြီးအကျဉ်းဆုံးလောကရဲ့ဟုတ်လားအဲ့ဒါတွေကဒီမှာကုန်တယ်လောကကြီးတတ်တော်ရဲ့ဒုက္ခိုင်းဓာတ်ခိုင်းလဲနဲ့ခိုင်းပြီးတော့တဝူတဝူညှင်းစေကြတတ်ကြဖြတ်ကြလုံးနေတာဟုတ်လားဟုတ်လားနော်ဒီမှာကုန်တာနောက်ပြီးတော့ကလဟညာဖြစ်တယ်အဲဒုက္ခမတိုင်ကြီးကနည်းနည်းမြင်သေးတာပဲဖြစ်နေတယ်ကလဟတဲ့နုဒါကဘာလဲဆိုတော့ရှိရင်ဘုရားကဝိရဟ အဲဝိဂဟာရကတော့သူနဲ့ကိုနဲ့အယူလဲရောညရှိသေးတယ်သူတခြားတွေဆန့်ကျင်တဲ့ယူရောညရှိတယ်သူကရံမဖြစ်သေးဘူးရံဖြစ်ဖို့အကြောင်းမင်းပေါ်တယ်နာဝိဝါဒအဲဝိဝါဒညင်းတုံရင်အလဟဝိဂဝိဝါဒညင်းတုံရင်အဲ့ဒါတွေလည်းဒီမှာကျင်းတယ်နောက်ပြီးတော့ သူ့ဟာသူ့ဟာသင်တယ်မင်းမင်းသူ့ကောင်းကြီးမင်းဓမ္မရဲ့ကောင်းကြီးမင်းဘာလုပ်လဲညာလုပ်လဲစသဖြင့်သိဆိုတဲ့ခါကလည်းကျရင်လူလူရကိုနှိမ့်ချပြီးတော့ပြောလို့ရှိတယ်ကောင်းလားနော်အဲအဲ့ဒီတော့ပြောဆိုတဲ့အကျမ်းအကျမ်းနေတယ်ဒီမှာသုဒ္ဓဝါဒရေတော့ကတော့သုဒ္ဓဝါဒရေအကျမ်းကလည်းဒီမှာငင်းနေပေတုံညဂုံးတိုက်တယ်ဘုန်းနေတာတွေလည်းပြောတယ်ကောင်းလားဟုတ်လားဟုတ်ပါဘူးဝါဒဝါဒဖြစ်တယ်ဝါဒဖြစ် ဆိုတာများပါနဲ့အထူးတက်ကြတာလေမှန်ပါဘူးဒီရောက်ကိုမချစ်ခင်အောင်မကြီးညိုအောင်အကြီးညိုပြအောင်ညိုအောင်ဒါလေးလျှောက်ပြီးနေလားသိပြီသိကြောက်ကြကောင်းတယ်လို့လားကြောက်ကြကောင်းတာကြောက်ကြကောင်းနောက်ပြီးကမူလာဝါဒတဲ့လိန်ကြောတာလေဒီလိန်နာတွေကလည်းခုနေသာကလာတဲ့ပြောတာလေနာကြောက်ကြကောင်းပါလေအဲဒီကိလေသာတွေမှာကုန်းတဲ့ဒီဒီပါကအသုရဓမ္မအပရိဒေသနိရောဓာနေတာအညီကုန်းချိုးတယ်ဣဒ္ဓယေဣဒ္ဓဖြစ်ခင်ပွဲနေတဲ့ပွဲ မေတ္တာယဉ်နေတဲ့ဘဝရှင်မွယ်သိပိုက်ဆွဲကင်းရင်ဟူသောဤရာ၌ပါပကယုံညံတော်သောအကုသလဓမ္မအကုသောတရားတို့သည်အာပရိသေသာအကျွဲ့မဲ့အကျွဲ့မရှိမှု၍ရေဇံတိချုပ်ကြလေခင်းကြကုန်ခင်းကြလေကုန်တော့ဤအကုသိုလ်တရားတွေကိုလည်းများအကုန်လုံးပြန်မကင်းလာပါပဲအကျေကျော်နေတဲ့ကာမရာဂတော့ဘဝရာဂကာမရာဂတော့ပဋိက္ခ အဲဒိဋ္ဌိဝိသိကိစ္စမာနဘဝကဝိဇ္ဇာအမှုတရားနဲ့မာနအဲဒုက္ခဉ္စဒါကဉ္စတွေဖြင့်အဲကျမ်းခံနေရတယ်ပဲသုဒ္ဓဝါဒတရားကာယကံဝိဇ္ဇာနဲ့အဲဒါတွေလည်းအများကြီးရှိတယ်ဘုံမြာနှုတ်နေရတယ်အဲဒါတွေအချင်းချုပ်ပြောမယ်ဆိုလို့ရှိရင်တဲ့အလုံးစုံအကုသိုလ်တရားတွေအဲဒီမှာငြိမ့်ကြတာပဲအဲဒါမြတ်စွာဘုရားဟောတဲ့ဒေသနာအချင်းချုပ်ပဲအဲဒါဘုန်းကြီးကဆောင်းဖို့လေးဆိုတာဟုတ်လားအဲဆောင်းဖို့လေးဒီကဒီမှာဆောင်းဖို့လေးနဲ့ရှင်းတယ် အရှင်တို့တော့အကြောင်းသောအကြောင်းရာတော်နိဒာနာကိုဘာသာပြန်ထားတယ်မင်းမ တိတိကျကျလိုပါပဲဒါကဟုတ်လားနော်မှန်ပါပါဘုညာနည်းနည်းတော့ပြတော့တာရှုနေအသိဉာဏ်ကြကြောင်းဆိုတဲ့စကားလုံးလေးတော့ကိုယ်လေးထည့်ထားတာဟမ်မှန်ပါပါပြီးတော့ဟိုအပ္ပဒ္ဒတရားဆိုတဲ့နေရာမှာနမောထောင်ကအမြင်မှားလေဒါလေးနဲ့နားလည်အောင်ရှင်းဆက်ထားတာလေဒါမထည့်နားလည်မှာမဟုတ်ဘူးမှန်ပါပါအရှင်တော်ကကြောင်းတော်ကြောင့်နမောထောင်ကမြင်မှားလေဆက်သွားတာကပပင်္စာပညာသုံးမျိုးတရားဆိုတော့သံလို့ရှင်းပြရုပ်ပဲနီးအရှင်ကြောင်းကြောင့်သံလို့အဲပပ္ပဒ္ဒတရားတွေက ပုဂ္ဂိုလ်သတ္တဝါကံလို့ပြီးတော့ဖြစ်နေတယ်ပုဂ္ဂိုလ်သတ္တဝါဒါနာမတ္တပိစ္ဆာတရားတွေဖြစ်နေတယ်ဘာတွေလဲဒနာမာနဒိဋ္ဌိတွေမှန်ပါဘောတဲ့ဒနာတွေလည်းဖြစ်နေတယ်ဉာဏ်ကြရနာဆရာကောင်းလို့ရှင်နမောတာမှုဖြစ်နေတာလို့လားတော်တော်ကမှန်ပါဗျာထောင်သွားတဲ့မာနတွေကလည်းဖြစ်နေတာပဲကိုယ်ကလည်းကိုယ်တော့အန်တဲ့လည်းမာနလေးကရှိတယ်ကွာဆိုလားရှိပါရဲ့ဗျာထက်တန်းကြတဲ့ကိုယ်ကလည်းထက်တန်းအနေနဲ့မာနလို့ဆိုတော့အောက်တန်းကြတဲ့ကိုယ်အောက်တန်းအနေနဲ့မာနလို့ဆိုရဲမှန်ပါမာနကဆိုတာတော့ မော်ဒကာကောင်းကောင်းလေးသိရတယ်မော်ဒကာပိုင်ရှင်ကလည်းသူ့မော်ဒကာငါငါမို့တာဒီလိုမော်ဒကာသိရတယ်လို့ငါနာရင်ရှိဘူးလားတော့ရှိပါဗျာအဲမော်ဒကာကောင်းတဲ့ကလည်းငါမောင်းလို့လားပဲမမောင်းလို့ရှိရင်ဒီလားမသွားနိုင်ဘူးရှိတယ်ဗျာရှိပါဗျာအဲငါကလည်းမမောင်းလို့ရှိရင်ဟုတ်လားသာဝေရှင်ကမမောင်းနိုင်ရင်ခဲဘူးလားဆုလားခဲပါပါခဲတယ်သူကရှိတယ်မာနာမီးတွေကလည်းသူရှိနေတာအဲဒါမာနာဆိုတာသူ့ကိုယ်လေးနဲ့သူယူပြီးတော့မာနာလေးတွေထောင်လာတာရှိရဲ့ပြီးတော့မြင်မာတဲ့ဒိဋ္ဌိ မေတ္တာတရား၃ပါးအခြေအကြောင်းမှီပြီးတော့ဖြစ်နေပါလေအဲဒီအကြောင်းတရားနှစ်သက်ဖွယ်ချင်းလုံးကိုသိမ့်ပိုက်ဖွယ်မရှိရင်တဲ့လားအဆုံးမနေပါနဲ့လူရုပ်တော့ဒါပါပဲတော့ဟုတ်လားနော်အကျဉ်းတော်တော်ကြောင့်တော်ကြောင့်မနောတော်ကမြင်မှလေဖြစ်ပွားတော့သာပပင်စာသိညာသုံးမျိုးတရားဆိုတော့သွားမို့အရှင်ဒီရုပ်ရင်ထိုတွင်ရှုလျက်သိမြင်ကြကြမိသက်တော်ချင်းလုံးကိုတော့ကြောက်ွယ်ကင်းရှင်းမရှိခြင်းကိုဝိရင်းမြင်မှအမှုတရားနဲ့ပါပါအလုံးချုပ်ပြတော်သည် အဆုံးနိဗ္ဗာန်မိတ်တော်ပြန်ဤသုဒ္ဓမရုပယိတိအဲ့ဒါလေးဟောပြီးတော့မြတ်စွာဘုရားကကျေချက်ဟောအောင်ဟောလို့တဲ့ကောင်ဆုံးတာအဲ့ဒါလည်းမြတ်စွာဘုရားတရားပြန်ဝင်နေပြီးတော့ဆင်းသွားခန္ဓာကိုယ်ကြီးဝင်သွားရဟန်းတော်ရဲ့ပရိသတ်တရားတရားနာမြတ်စွာဘုရားရှေ့လျှောက်ပြီးဘာတွေဟောလို့လဲနားထောင်ကြ။ကျေးဇူးပါဗျာ။ခန္ဓာကိုယ်ကြီးလျှောက်သွားသူကအကြွသွားဒါတော့ တရားတွေညာနာတွေရှင်ရှင်ဆွေးနွေးကြတဲ့အတိုင်းရှင်ကြတော့ဒီမြတ်စွာဘုရားဟောတာဘယ်လိုအိဗယ်လဲအတိုင်းတန်းနိုင်တဲ့ပုဂ္ဂိုလ်ချက်ပြီးဟောကြအောင်ဆိုတော့ဘယ်သူမှမဟောနိုင်တော့မင်းကမှဘုံမှာရှင်မဂ္ဂိသွားပြီးတော့ရှောက်ကြတယ်ရှင်မဂ္ဂိကလည်းဆိုတော့လည်းဒီကလည်းမဟောသေးပါဘူးရှင်ကြတော့လည်းကမြတ်စွာဘုရားဟောတဲ့တရားပဲမြတ်စွာဘုရားကြီးသွားရှောက်ပြီးတော့ဟောတယ်ဟာမြတ်စွာဘုရားသင်ကြားကြည့်နေတာလေမြတ်စွာဘုရားကြီးသွားရှောက်လို့ဟောတယ် လာပြီးတော့ဆောက်တာမသိနေအောင်ဆိုပြီးတော့ဆောက်တာညင်းပါရဲ့တော့ချင်းချင်းအောင်းမှတော့နောက်ဆုံးကြတော့အဲရှင်မာကိတိနေကြီးကအကျယ်ချဲ့ပြီးတော့ဝေဖန်ပြီးတော့ဟောပါတယ်အဲဒီဝေဖန်ဟောတာလည်းပဲနားလည်လို့ရတယ်စိတ်မလွယ်ဘူးလားဆုံးလိုက်ဟုတ်ဘုရားဒီသူသူဟောတာလေးကိုရှင်းဥစွာလေးခွန်ကြီးကပြောမှပြောပြီးတော့မှနားလည်တယ်ဒီခွန်ကြီးကဟောရမှာဟုတ်လားဟုတ်တယ်ခက်တယ်သုဒ္ဓတရားတွေဆိုတာခက်တယ်သုဒ္ဓတရားများ ဘုရားရဲ့ရွယ်ချက်အဲဒီမှာညာနာပုဂ္ဂိုလ်ရဲ့ရွယ်ချက်အရိပ္ပယ်ကိုခေါ်ရမလွယ်ပါဘူးမလွယ်ပါဘူးဘုရားတော်ခက်တယ်သက္ကုံသာဝရောပတိစ္စရူပေသာဥပပတိသက္ကုဝိညာဏဒိဏမင်္ဂတိဖာသာဖာသာပိစယဝေဒနာဝေဒနာဖာသာပိစယဝေဒနာအာဟုသောငါရှင်တို့သက္ကုံသာမျက်စိကိုလည်းပတိစ္စဆွမ်းနေရူပေသာရှင်တို့ကိုလည်းပတိစ္စဆွမ်းနေရ သက္ကဝိညာဏမြည်ပြီးသက္ကဝိညာဉ်ဒီဥပ္ပဇ္ဇတိဖြစ်ပေါ်လာ၏တိဏံမျက်တိအစဉ်မြင်သိမှုဆိုသုံးပါးပါးပြတဲ့သင်္ကတိဘာသာမှုရင်းတွေကဘာသာမှုရင်းကြောင့်ဟာသောတွေ့ရှိမှုတွေဥပ္ပဇ္ဇတိဖြစ်ပေါ်လာ၏အာရတိစရာတွေ့ရှိခြင်းဝင်သောအကြောင်းကြောင့်ဒီနာခံစားမှုတွေဥပ္ပဇ္ဇတိဖြစ်ပေါ်လာ၏ဒါဝိဇ္ဇာသမုပ္ပါဒေကိုတခါဆုံးလာနော်ဒါနားလည်ပါလေဒါကတော့ မျက်စိရှိတော့မြင်ရတယ်သိရှိတော့မြင်ရတယ်မျက်စိမရှိမြင်မှမလားဘူးအဲမျက်စိမျက်စိရှိတော့မြင်တယ်မျက်စိကရှိအောင်တော့တဲ့မြင်စရာဆင်းရမရှိဘူးဆိုရင်လည်းမမြင်နိုင်ဘူးပေါ့လားမှန်ပါမမြင်ဘူးဗျအဲမျက်စိနဲ့အဆင်းနှစ်ခုရှိတော့မျက်စိအဆင်းတစ်ခုကိုအကြောင်းပြုပြီးတော့မြင်သိမှုလေးဖြစ်လာတယ်မျက်စိရဲ့အဆင်းမှာဘယ်တော့မထင်ရှားဘူးနားမှာသိထင်ရှားတယ်ဟုတ်လားနော်အဲနားကနားလည်းရှိမှာတဲ့နားမကောင်းတဲ့ပုဂ္ဂိုလ်ဘာမှမကြောက်ဘူးလားမကြောက်ပါ ရဘူးဘာမှမကြောက်အဲငါနားမဖြစ်မကြနိုင်ဘူးနားပဲရှိအောင်တော့တဲ့အပန်းမရှိပဲနဲ့အပန်းမရှိတဲ့နေရာတော့နားကလည်းကြားပါလားကြားပါဘူးအပန်းလည်းရှိအောင်အပန်းနဲ့နားနဲ့ဆုံးပြီးမှအဲဒီမှာကြားပြီးမှဖြစ်လာတာကိုအတူတူကအတူတူပဲဒါနဲ့နားကပို့ပြီးတော့ထင်ရှားမျက်စိကတော့မထင်ရှားအဲမျက်စိနဲ့သိကြည့်တော့မြင်သိမှုဖြစ်လာတယ်နားနဲ့အပန်းကြည့်တော့ကြားသိမှုဖြစ်လာတယ်နှာခေါင်းနဲ့အနံ့ကြည့်တော့နားလမ်းသိမှုဖြစ်လာတယ်လျှာနဲ့ရတာကြည့်တော့ အရာသာကြီးကိုဖြစ်လာတယ်ဒါတဲ့အခါကလည်းအမင်းကြီးကြီးစလျာလည်းကောင်းမှအရာသာလည်းလျာကိုရောက်လာမှဒီမှာချိုးရချင်တာကောင်းတဲ့ရတာကောင်းတဲ့ရတာတွေသိတာဟုတ်တယ်ကိုယ်နဲ့တွေ့တွေ့ကြည့်ရတဲ့ချိန်မှာကိုယ်ရဲ့ချိန်မှာကိုယ်နဲ့တွေ့ရင်ကုသပြီးတော့ဖြည့်ပြီးမှုရဖြစ်လာတယ်တရားဝင်ဖြစ် စိတ်ကူးစဉ်းစားကြံနေတဲ့အခါကစိတ်ကူးဆိုတဲ့မညဘူးလားရသလေးကျန်နာရတာကိုဝင်ဆိုပြီးတော့ပြောတာကလည်းဝင်တဲ့အဝေကအဲအရင်ကဖြစ်တဲ့စိတ်ပေါ့အရင်ကဖြစ်တဲ့စိတ်လေးလည်းရှိရမယ်အာယုံလည်းရှိရတာအရင်ကဖြစ်တဲ့စိတ်ချင်းအာယုံကလည်းရှိတော့တာပါအာယုံကစဉ်းစားပေါ်လာအဲဒီအရင်ကဖြစ်တဲ့စိတ်နဲ့အာယုံနဲ့နှစ်ခုဆုံးပြီးတဲ့အခါမှာအဲစိတ်ကူးစဉ်းစားကြံပြီးမှဖြစ်လာတယ်အဲဒီ အာယုံရဲ့ဇွာရရဲ့ဝိညာဉ်ရဲ့သုံးခုဆောင်ရတဲ့ခါကလာခါတာဖြစ်တယ်အာယုံနဲ့ဖြစ်နေတွေ့သွားပြီအဲမျက်စိမြင်ကြနဲ့တွေ့သွားပြီနားကြားကြနဲ့တွေ့သွားပြီနှာခေါင်းကနားကြားနဲ့တွေ့သွားပြီတရားအရတာနဲ့တွေ့သွားပြီကိုယ်ကကောင်းလားဆိုမကောင်းလားဆိုဒီနဲ့တွေ့သွားပြီစိတ်ကူးထဲမှာလည်းသဘောအယုံနဲ့စိတ်ကူးအယုံနဲ့တွေ့သွားပြီခါတာဖြစ်တာခါတာဆိုသင်္ချာကြပေါ်လာဘာသာလည်းပြောခဲ့တယ်သူကဘာသာစေတနာသာတော့အမှန်တရားပြဋ္ဌာန်းတဲ့တရားပဲဒါပေမဲ့သူ့ကိုနားလည်အောင်ပြောခဲ့တယ် တခါသာဝေကံကလည်းတင်လို့ရပုဂ္ဂိုလ်တရားကဘုန်းကြီးနာမယ်ဖတ်တာကဘယ်လိုလဲဖတ်တာတော့သင်ကြားကြီးပဲလို့ဆိုတာစိတ်စိတ်နဲ့ဖတ်တာနဲ့ရောနေလို့ဟုတ်တယ်သိရသိကြစဉ်းစားရင်စိတ်နဲ့ဖတ်တာကရောနေကြတယ်စိတ်ကအာယုံကိုသိရတယ်ကောဖတ်တာအာယုံထင်ရှားတွေ့တယ်ကောဒီကွဲတာရောကောင်းတာနော်ဖတ်တာဘယ်လိုညာထင်ရှားတယ်ဆိုတာအာယုံကသိတာကကြီးဆိုရင် ဟာကသင်္ချာကြတွေ့ရတာကနော်မြင်ရတဲ့အယုံကြည်ကြားတဲ့အအောင်ဖြင့်သင်္ချာကြကြီးဆိုလို့ရှိရင်သင်္ချာကြတွေ့တာပဲတောင်ကြီးကကြည့်လိုက်လို့ရှိရင်သင်္ချာကြတွေ့ဘူးလားတွေ့ပါပါအဲညီမလေးတွေပါလေကြည့်တာသင်္ချာကိုဟုတ်လားသင်္ချာပါဟိုနီးပါးရှိတဲ့အယုံကြည်လိုက်ရင်သင်္ချာကြည့်တယ်ဟိုဝေကြီးကပုဂ္ဂိုလ်ကကြည့်ရင်သင်္ချာကိုဟုတ်လားဝေကြီးတဲ့ခါတွေမှာသိချင်ကြတာပေါ့ဝေကြီးတဲ့ခါကလာမှာအဲကားကြတဲ့ပုဂ္ဂိုလ်တွေနဲ့အနီးကနေကြည့်တဲ့ပုဂ္ဂိုလ်တွေအသိကြတာဟုတ်လားမျက်နှာတွေမျက်ခုံးတွေမျက်လုံးတွေကြောကိုယ်စုံတွေ အခုလည်းမူရသုံးပြောတာပဲဘုံမတွေ့ဟိုအဆုံးဖြတ်နေပြီးကြည့်တဲ့ပုဂ္ဂိုလ်ကကောင်းကြည့်ဘူးရောက်မှာလားဟာကကောင်းမကြည့်ဘူးဟာကကောင်းမကြည့်တော့ဝေဒနာလည်းသိပြီးတော့မခံစားရဘူးတော့ဟုတ်လားအေးစူးစူးတဲ့ခါကလာမှာသူကနည်းနည်းဆိုလို့ရှိရင်နည်းနည်းနာတယ်တွေ့နေလို့ဟုတ်လားသူကနာနာပြလိုက်တော့ဟောနာနာနာနင်းမိလို့ရှိရင်လေသူကြီးသိနေမိတော့သိစုသွားလို့ရှိရင်သိနာတာပဲအတွေ့များလာတော့ဟုတ်လားအဲ့ဒါလည်းပဲ ဝဲကြည့်တဲ့ခါကလည်းမှာအနိဗ္ဗာန်ကြည့်တဲ့ပုဂ္ဂိုလ်တွေမှာအာသာကြောင့်ခံစားမှုတွေသိဖြစ်တာတို့ကဟုတ်လားအဲဘောတာပြတဲ့ပုဂ္ဂိုလ်တွေရဲ့မူရရဲ့ရူပယောအစင်းတွေအာရုံပြီးတော့သူ့မှာခံစားမှုတွေသိဖြစ်တာဝိဝေကပုဂ္ဂိုလ်တွေကမဖြစ်ဘူးကြားတယ်မှလည်းဒီတိုင်းပဲကြားတယ်ပန်ကြီးကြားလို့ရှိရင်နားရတော့မခံနိုင်ဘူးတိုက်ခိုက်တော့တာပဲအမှန်တရားကြားအဲမှန်မှန်သေးသေးတာလေးမပြီးမသားအပန်လေးကြားတော့သိပြီးတော့မချိကြဘူး ကျွေးနဲ့ဒါနဲ့တရားမှုတည်းမဆုံးမကောင်းတဲ့ဒါနဲ့ပဲမလာရမှုမကောင်းမှုသိမဖြစ်ဘူးအဲ့ဒါအတွေ့ဖတ်တာသင်ကြတာနဲ့မသင်ကြတာပဲဒါကနော်မှန်ပါဗျာဖတ်တာဖြစ်တယ်မျက်စိရဲ့မြင်သိမှုရဲ့မျက်စိရဲ့အဆင့်ရဲ့မြင်သိမှုရဲ့သုံးလို့ဆုံးနေတဲ့အခါမှာအာယုံနဲ့စိတ်နဲ့တွေ့ရတဲ့ဖတ်တာသင်ကြားတွေ့ရတဲ့ဖတ်တာဖြစ်တယ်ဖတ်တာဖြစ်တော့အာယုံတွေ့တော့အာယုံကောင်းလို့ရှိရင်လည်းကောင်းတဲ့ခံစားမှုမကောင်းလို့ရှိရင်မကောင်းတဲ့ခံစားမှုဖြစ်တာပဲခံစားမှုဖြစ် ဟုတ်လားမှန်ပါဗျာမဖြစ်တဲ့အခုကြည့်ပြီးတော့ခံစားနေရတာအဲဒီကနေရှင်းနေတာပဲအရုံးနဲ့သိနေတွေ့ရတာလည်းရှင်းနေတာအဲကောင်းတဲ့အရုံးလေးတွေလိုက်ပြီးတော့ကြည့်ကြခံစားကြအဲကောင်းတဲ့အရုံးအံလေးတွေလိုက်ပြီးတော့နားထောင်ကြအဲကောင်းတဲ့အနာလေးတွေနားချပြီးတော့ခံစားကြခံစားမှုဖြစ်အဲဒါသာသာကြောင့်ဝေဒနာဖြစ်တယ်ဝေဒနာဖြစ်ပြီးတော့ ယံဝေရိတိတံသင်္ခါနာတိယာခြင်းအာယံဝေရိတိခါလာယတံထိုအာယံကိုသင်္ခါနာတိမှတ်သားမိရဲ့ခံစားမိတဲ့အာယံကိုမှတ်သားမိရဲ့ခံစားရတဲ့အာယံလေးမှတ်မိဒီလိုဆက်လက်ခံစားရလေမှတ်မိနေတယ်ပဲဒါဆုံးလားမှန်ပါဗျာဒါဆုံးကတော့ခန်းငယ်ငယ်တုန်းက ကိုတို့ရဲ့ဥစ္စာတွေရှိမှာပဲဟုတ်ပါဗျာဒီဟဲ့ငယ်ငယ်တုန်းကပြောတဲ့ဥစ္စာတွေပဲလည်းရှိအသိဉာဏ်တွေကလည်းရှိမှာပဲဟုတ်ရှိပါဗျာကောင်းပါလေဒီဆိုတာလည်းရှိတယ်မှန်ပါဗျာဒီနေ့ကျတဲ့တွေ့ကြတယ်ညာ၆ပြည့်လို့ကောမရဘူးတော့ဟုတ်တယ်တတိယတော့မှာဟာတတိယလည်းအစားတွေတတိမရပါနဲ့ပြောလို့မရဘူးမှာပေါ့မှန်ပါဗျာနာသိကျတဲ့ကောင်းနဲ့မကောင်းတာတွေညာပေါ်တာသိကျတဲ့လေးကောင်းတယ်အဲတာယာကြရကြတော့ပြန်ပြန်ပြီးတွေးပြီးတော့လားသဘောကျတယ်မှန်ပါဗျာဟုတ်ကဲ့ ။ဉာဏ်ဝိရိတိဉာဏ်အယုံကိုခံစား၍တံပင်သာနာတိထိုအယုံကိုမှတ်သားမိလေတော့ဒီမမေ့ဘူးတဲ့။အဲဒါမှတ်ကြ။ရှင်ချာရအယုံနဲ့ပြီးလို့ရှိရင်မမေ့ဘူး။မမေ့နိုင်စင်ညာဖြစ်ပြီတဲ့မှတ်မိနေပြီ။ဒါကြောင့်ခုဒုတိယတွေ့တယ်ဆိုတာကလာမှာတွေ့တော့မြင်လိုက်တော့အာယောက်ျားရဲ့အမိနာရဲ့လာတယ်ပဲရွယ်ပဲမမှန်ဘူးလားမှန်ပါပြီမှန်ပြီရဲ့ငါခုံးကလေးကဘယ်လိုနေရဲ့အဲငါလည်းဒီတော့ကတော့ပြုံးသွားတယ် ပြောဒီလိုလည်းပဲသိတာပဲဒါဆိုတော့မင်းကမျက်စောင်းထုတ်ကြည့်သွားတာပဲဒီလိုလည်းမသိဘူးလားသိလိုက်တာမှန်ပြီလေအဲ့ဒါကြီးပြောတာတခြားတွေပုံပုံကအဲမြညာကနေပြီးတော့မှတ်သားမှုတွေဖြစ်လာတယ်ခံစားမိတဲ့အာရုံမှတ်သားကြားရတာလည်းထုတ်လူပဲနားရတာလည်းစားရတာလည်းတွေ့ရတာလည်းဥဒေသနာတော့အကုန်လုံးရှိတယ်ဘုန်းကြီးကချုံပြောတာချုံပြောလို့ရှိရင်တရားပြီးမှမဟုတ်ဘူးမှန်ပါအနာရီတော့ရှိသွားတာအဲဒီတရားကဆုံးမှာမဟုတ်ဘူးအဲခံစားမိ ခံစားနေတဲ့အာယုံတော်မှာသာမိရဲ့ဉာဏ်သင်္သာနာတိတာဝိတ္တေတိဉာဏ်ချင်းအာယုံသင်္သာနာတိမှာသာမိတန်တော်မှာသာဟုသောအာယုံကိုဝိတ္တေတိရှာသည်အသိထဲမှာမှတ်မိတဲ့အာယုံတွေနောက်ကဆက်ပြီးကျမ်းပါတယ်ကျမ်းပါဘိုင်းလာရဲ့မြားနေပြီးတော့အဲ့ဒါလေးမှတ်မိတာမှတ်မိနေပြီမှတ်မိနေတော့ဟောတာပြန်စဉ်းစားအားဖြင့်ကျမ်းနေတာ မချစ်ကြကောင်းတဲ့မုန်းကြကောင်းတဲ့ယောက်ျားပဲမိန်းမပဲဒါလည်းညာလည်းစသည်ဖြင့်ဒီလိုကြံတာတွေမရှိဘူးလားကောင်ဒီလေသူတွေဒါတွေပဲကြံနေတာပဲအဲ့ဒါကြံပြီတဲ့ဉာဏ်ဝိတ္တကိတိဉာဏ်ချင်းအာယုံဝိတ္တကိတိကြံပြီတန်တော်အာယုံကိုပတ်ပင်စေသည်ချဲ့လေတော့ဤအဲ့ဒီအာယုံကိုကြီးချဲ့ပြီမှန်ပါဘူးကိုကြီးချဲ့တယ်အစရက ကြောင်တိုင်းပါလေနောက်တော့ကျဲလာဘုရားကဟုတ်လားကျဲလာပါဗျာအဲအစားကနည်းနည်းတော့ပါရီကနောက်တော့ချစ်စရာချင်းချစ်စရာကောင်းတယ်ကောင်းကောင်းတယ်ကောင်းကြတော့သိပြီးချစ်စရာဖြစ်လာတယ်ဟုတ်လားဘုံရခြင်းနဲ့သိဘုံရကောင်းလာတယ်ချက်ချက်လာတယ်အဲဒနာနဲ့လည်းချက်တယ်မာနနဲ့လည်းချက်တယ်ဒိဋ္ဌိနဲ့လည်းချက်မှန်ပါဗျာတန်တော်ကျန်စီမီသောအာယုံကိုပတ်ပင်စေဒီဒနာမာနဒိဋ္ဌိတွေချက်မမောထောင်လားမမောတဲ့ပါရတဲ့တောင်းရတဲ့ဒနာလား အစမသိရသေးလို့ရှိရင်တော့လူချင်းတဲ့မှုကမရှိဘူးလားလို့ဒီလိုလိုတော့အရင်မတွေ့ဘဲနဲ့လူချင်းတာတော့ဒီလိုတော့မဖြစ်ပါဘူးမဖြစ်နိုင်ဘူးဖြစ်ဘူးဘုံမကြဘူးတဲ့လူတွေရှိဘူးလားရှိပါဘူးဘုံမရဘူးတဲ့ရတယ်မှာယောက်ျားမိန်းမတွေရှိကြတဲ့ပုဂ္ဂိုလ်တွေအများကြီးရှိပါတယ်ကွာအဲဒီပုဂ္ဂိုလ်တွေမမြင်ရတာသူမြင်ပြီးတော့ခံစားမှုတွေမဖြစ်ရဘူးခံစားမှုဖြစ်တာမှတ်သားမှုတွေမဖြစ်ရဘူးမှတ်သားမှုမဖြစ်တော့အဲဒီဖြစ်ဝင်နေတဲ့ကောင်နဲ့ အရင်ကအကြောင်းတွေတဏှာနဲ့ပတ်သက်တာတွေအခြေတယ်မထည့်ရဘူးကောင်။မှန်ပါကျုပ်။အေးကိုကမြင်ရပြီဆိုရင်ခံစားမှုဖြစ်တယ်ခံစားမှုဖြစ်တယ်အဲ့ဒါမှန်ပြီ။အဲလိုက်တာကောင်းလိုက်တာစသည်မှန်ပြီ။မှန်ပြီတဲ့အရင်လေးကိုပြန်ပြီးတော့ကြံမိတယ်စဉ်းစားတယ်ကြံပြီးတော့စဉ်းစားတယ်။အော်ချစ်စရာသိကောင်းတာပဲလူချင်းစရာသိကောင်းတာပဲမမောစရာသိကောင်းတာပဲဆိုပြီးတော့ဘာသာနဲ့မှုတဏှာတွေ အများကြီးဖြစ်တတ်တယ်ဒါဆိုလားဟုတ်လားတရားအဆောင်သိမရှိရင်ဖြစ်ပါတယ်ဒါဆိုလားဟုတ်လားတရားအဆောင်သိရှိတဲ့ပုဂ္ဂိုလ်တွေနည်းနည်းသက်သာတယ်တရားအဆောင်သိတာမရှိရင်ဇင်းကြီးကနေဖြစ်နေဖြစ်တာတဏှာသိချဲ့ရတယ်ဘူးလားဖြစ်ပါဘူးဆိုတော့မာနကလည်းကိုယ်ပြည့်စုံတာလေးတွေနဲ့စပြီးတော့ဆိုရင်သူကထောင်သွားတယ်ဒိဋ္ဌိကလည်းကိုယ်ယူဆနေတာပုဂ္ဂိုလ်ပဲတတ်တော်ပဲအသက်ရှင်နေတယ်ကောင်းပဲစရရင်သူကလည်းပဲမာရောအမြင်ဖြင့်သူကလည်းချဲ့တယ်ဒါကိုသူကဟောပါတယ်ဓမ္မသင်္ကေတိ ဉာဏ်တပဲစိတ်တွေဉာဏ်ချင်းအာယုံမပတ်လို့စိတ်တွေဒနာမာနတွေဖြင့်အချက်ဆွေးပြီးပုံကြီးချက်ရနှလုံးသွင်းခြင်းဤရောဏီယာနံသောအာယုံရောကြောင့်ကြောင့်ဝိသံယောက်ျားပုဂ္ဂိုလ်တ attva ကိုအပိဇာဉာဏ်နေတာပပိဇာတရားရှိရသည်သမုဒ္ဒါသံဒီသံမှုရဖြစ်ကြလေကုန်တော့ဤအဲ့ဒါဒနာမာနတွေပပိဇာတရားတွေအဲ့ဒီအကြောင်းကြောင့်ဖြစ်တာတဲ့မြင်ရတာလည်းဖြစ်ကြတာလည်းဖြစ်နာရတာလည်းဖြစ်စာတရားလည်းဖြစ်ပြရလည်းဖြစ်ဒီကုသကြံပြရလည်းဖြစ်ဘယ်မှာဖြစ်တော့ ဒီတဏှာကတစ္ဆုတ်ပါနေလို့ဒိဋ္ဌာကတစ္ဆုတ်ပါဖြစ်ကုန်တော့သက်ကိုရင်းရေတို့မျက်စိတွေမြင်ရကုန်တော့ဘုပေတို့ဆင်းတော့နိုင်ဘုရားကံဒီသံမှုရရှိရတယ်ကုန်တော့ဤအတိတ်ကမြင်ခဲ့ပါတယ်နောင်ကာလမြင်တဲ့ဥစ္စာတွေယခုမြင်သေးရဲ့ကာလသုံးပါးပြင်ဘာရှိဘူးလားခင်ဗျာကာလဆိုသုံးပါးပဲရှိတယ်ဟုတ်လားမြင်ပြီးရှိရမယ်မြင်လည်းရှိရမယ်မြင်သေးရှိရမယ်ဒီလိုရှိပါဦးမရှိပါဘူးမရှိဘူး အခုမြင်သေးတယ်ဘုံမြင်သေးတယ်အကြောင်းပြုပြီးတော့ဒီကမ္မဇာတွေကသံဃာနဲ့တည်ဖြစ်တယ်။ဟုတ်လား။ဒီကမြင်ငယ်ဘုရားတွေအများကြီးဖြစ်တာတဲ့တောင်းဆိုတာဟုတ်လား။ဒီကမြင်ငယ်ဘုရားတွေကအများကြီးအခုသူကတော့ဒီနေ့မြင်လာလည်းရှိတယ်၊မနေ့ကမြင်လာလည်းရှိတယ်၊ဒီနေ့ကမြင်လာလည်းရှိတယ်။ဟိုဟိုကိုလာကမြင်လာလည်းရှိအများကြီးရှိဟုတ်လား။ငယ်ငယ်လေးကမြင်လာလည်းရှိအများကြီးပဲ။အဲဒိဋ္ဌိကများပါတယ်။အနာဂတ်ကတော့မျောလင်းလာတယ်။သေချာမတွေ့ရဘူး။အင်းဒီကနေ့မှကြာရင်လည်းကြာရင် ဒီလိုဒီကောင်းမှရဒီလိုတွေးရရင်အစကြီးအတွေးလောက်ရှိရင်သိပြီးတော့မရှင်းချောင်းမှန်ပါအဲဒီဒိဋ္ဌာကိစ္စကနေလည်းမျက်စိမြင်မြင်ကောင်းတဲ့အဆင်းအာရုံနဲ့စပ်ပြီးတော့ခဏမာနဒိဋ္ဌိတဲ့ဒါကဖြစ်လာတဲ့ခဏပြောခဲ့တဲ့သေကုံသာဒိဋ္ဌာရူပိသာဥပ္ပဒေသက္ကဝိညာဏံအဲဒီကစဖြစ်လာတာမျက်စိနဲ့အချင်းဆုံးတော့မြင်သိမှုလေးဖြစ်မြင်သိမှုတော့မြင်သိတော့ မြင်သေးတဲ့အာယုံကိုတွေ့တဲ့ဖတ်တာဖြစ်ပြီးအာယုံထင်ရှားရှားတွေ့ပြီတဲ့တွေ့တဲ့အာယုံကိုခံစားပြီခံစားတော့မှတ်မိရမှတ်မိရောဉာဏ်နဲ့ဉာဏ်တော့ပဋိစ္စတရားတွေဖြစ်ပြီအဲ့ဒါဟုတ်လားမှန်ပါအကြရည်လည်းဘူးဘူးပဲဟုတ်လားဆံမုတ်ကလေးဆရာအောင်တဲ့ဆံမုတ်ကလေးအမှားတွေကကြာအဲပြောပါတယ်အမှားတွေကလည်းပါဠိလိုတော့ပါဠိကလည်းမပါမကြည့်ပါဠိလည်းရွတ်လိုက်ပါပဲဒီညိုပဲဖြစ်ယသိရူပ ဥက္ကမင်းကြီးချက်တော့ဆောက်ခဲ့ပြ။ဉာဏ်ရှိရူပတကွာသမင်းမြင်လာသေးသောခံစားမှုဖြင့်မြေဇာနာတာဇမ္မာလေတဲ့ဟောတင်သာမုချခြေရုပ်ဖြင့်မခဏဘုန်းကြီးတို့နေတဲ့ပါဠိကိုတို့ချုံပြီးတော့တယ်။ဉာဏ်နာတယ်ပြီးကြတယ်။ဒါအိဗယ်အကုန်လုံးကြိုက်ရတယ်ဒါနာနာဆိုတာမျက်စိရူပတကွာသမင်း ညာတတ်တဲ့ပုဂ္ဂိုလ်လည်းပညာဆိုင်ပြီးတော့သူကပုံယူပြီးတော့မာနကြီးတာအဒီကြီးတဲ့ပုဂ္ဂိုလ်လည်းဒီကြီးပဲပြောနေစင်ကြီးအာဒီတဲ့ပုဂ္ဂိုလ်စင်ကြီးပေါင်းတာအကြောင်းပြုဒီပရိသတ်များတဲ့ပုဂ္ဂိုလ်ဒီပရိသတ်များတာအကြောင်းပြုအဲဒီအကြောင်းပြုကြရင်အများကြီးရှိတာဟုတ်မဟုတ်ပဲသူကအဲကြံမှားလို့ရှိရင်တဲ့မာနတပ္ပဇာဓမ္မတပ္ပဇာဒီတဲ့ဒိဋ္ဌိတပ္ပဇာတဲ့ဗုဒ္ဓရာတိဥစ္စရာတိရင်ခံပြီးတော့ဘုရားဘာသာရေးဆိုတာတိတိတိတိရတာသိနေဖြစ်ပါဘူးအဲသာဝတ္တနဲ့ဥစ္စရာတော့အနာဝတ္တလည်းလေမာနဒိဋ္ဌိတော့ပဲ အဖြစ်များမှာပါပဲဥစေရာဆိုလည်းအာရတိလောက်တာကပြင်ဖြစ်တာလည်းရှိပါတယ်ဒါကတော့မပြင်းဘူးဘုရားကပြင်နေမှာဆိုလို့ရှိရင်အဲဒီဒီဒီညာကြရနေပြီးတော့ကြံပြီးပြီးတော့ဒါတွေဖြစ်နေတာပဲအဲဒီဒီဖြစ်နေတာသဗ္ဗင်္ဂလုံးချက်ဖြေရုပ်ရင်ဒါနားရတော့ပါသေးပါဦးလားနော်နားရတော့ပါနားရတော့ပါအဲဒီပုဂ္ဂိုလ်ဆိုရင်နားနဲ့ဖြေချင်းပြောရင်ပုံကောင်းတာပါဒါလည်းမလို့နောက်ပြောကြရရရှိသေးတယ်လို့ဆိုတာမှန်ပါပါပြောကြရရှိသေးတယ်မဖြစ်သေးဘူးဘယ်လောက်နဲ့ခါရမလဲ နောက်ဒါမျက်စိနဲ့အချင်းဉာဏ်နဲ့ပြီးတော့ဖြစ်တယ်ကြားနေပြီးတော့ဘယ်နဲ့လောက်အောင်လို့ကနှိမ့်ထားပါလေ။ဒါလိုက်စပြီးဆိုနိုင်မျက်စိရူပရာရင်နားနဲ့ပါတာစတယ်ပြရမယ်ပြောတာဟုတ်လား။မျက်စိရူပတကွဆုံးလဲဆိုရင်နားနဲ့ပါတာတကွဆုံးလဲနားနဲ့ပါတာ။အဲအနကြတာနှောင်းနဲ့ခန္ဓာနှောင်းခန္ဓာတကွဆုံးလဲ။အဲဒါရခါကျလျာနဲ့အာတာတကွဆုံးလဲ။ တွေ့ကြည့်ကြတာကိုယ်နဲ့ဖုထားတာကဘာဆုံးလဲကိုဖုထားတာကဘာဆုံးလဲဒီဝိသနာကြံမိမှုကြတာစိတ်နဲ့ဓမ္မကဘာဆုံးလဲအခုလုံးမြင်နိုင်တယ်ကတော့ငင်းငါသေးသွားခံစားမှုချင်းတွေနဲ့မြင်ငါနေရာမှာအဲ့ဒါကြာတာတော့ငါငါရစားတာတော့အခုသူ့တော်ဟာနဲ့သူ့အာရုံနဲ့သူ့ဝိညာဉ်နဲ့သူကျင်သွားဟုတ်လားကြာတာသေးသွားခံစားမှုတွေငါငါသေးသွားခံစားမှုတွေစသည်ဖြင့်ဒီလိုလွဲပါလေဒါကတဏှာလည်းတဲ့ပုဂ္ဂိုလ်ကိုထက်တော်ကြဒါတော့ပါပဲအဲ့ဒီပိုက်ကတော့ အဲနောက်တော့ရှင်မဝိသိကရိသသမုပ္ပါနေရာချင်းအကြောင်းကျဆက်တဲ့ဖြစ်ပုံကိုပြရပြီးတော့ဓမိယဖြင့်ပြရတယ်နည်းနည်းပြရအောင်ဆိုတော့ဘောလာဟုသောသက္ကသမဣတ္တိရူပေသတိသတ္တဝိညာဉ်သတိအတ္တပညာလေးပညာသတိဒီဌာနနေတာဝိသေဝိအောက်တော်မှာရှင်တို့ဟောသောသုံးကြသောပုဂ္ဂိုလ်ဤသက္ကသမဣတ္တိမျက်စိရှိခဲ့တော့ ရူပေတတိနာရှိခဲ့တော့ရူပေတတိအဆင်းရှိခဲ့တော့ပြည့်ညပါဠိမှာပြည့်ညတုတ်တင်မှာဆိုလို့ရှိရင်အာယုန်တွေကိုဘုရုံနဲ့ပါဠိရှိတယ်အခုတီတုတ်မှာဒီနေရာမှာအေဝုံနဲ့ဘေခဝိသာပရိစ္ဆာရူပေသဥပ္ပဒတိသကုညာဟောရဘုရုံနဲ့ကျင်တော့ဒီနောက်ကအေဝုံနဲ့ဒီသွားတာအဲဒီသွားမျိုးဖြစ်သူဒီကလည်းဝိညာဉ်ကလည်းရှိတာကနောက်မှာ တတိကိုကြည့်ပြီးတော့မြန်ပြန်နေတယ်အိမ်ကုန်ဖြစ်သွားတာမှပြောတာဘုန်းကြီးကတော့ဘိုးနဲ့ရှိဘိုးတော်ကြတယ်ဒီပါဠိကဒီလိုဘိုးနဲ့ရှိနေကြတတိနဲ့အိမ်ကုန်ကိုမတတ်ရနိုင်တော့သနာဝိပါဒလာကကြည့်လာတယ်သုံးလာတယ်ဒါကိုတနေဉာဏ်ရှိတတိရှိတာဘုရေတို့အစင်းတော်တွေတတိရှိတာဘယ်လိုလဲဆမ်းမှာဆမ်းနေတာပါဒါမှမဟုတ်ဒီမှာအိမ်ကုန်နဲ့လည်းရှိပါလို့ဒါကိုတနေဉာဏ်ရှိတတိရှိတာဘုရေတို့အစင်းတော်တွေအစင်းတွေတတိဘုရေအစင်းတွေတတိရှိတာ သေကဝိညာဉ်ဉာဏ်ဖြင့်သေကဝိညာဉ်နဲ့တည်းရှိတာခန္ဓာပညာတိခန္ဓာသင်ကြားပေါ်ခြင်းကိုပညာပိတ္တိသင်ကြားပေါ်စေလတံသင်ကြားစေလတံဣတိဧနာဌာနဤတော်သောအကြောင်းသည်ဝိရတိရှိပေ၏အဲမျက်စိနဲ့အချင်းမြင်သိမှုဒီတော့ကိုရှိရင်တဲ့ခန္ဓာသင်ကြားပေါ်စေနိုင်မယ်တဲ့ဆောတာပြောတာကိုပြောတာမဟုတ်ဘူးအဲဒီပုဂ္ဂိုလ်ရဲ့ကံနာရှိတာကိုပြောနေတာအဲဆိုပုဂ္ဂိုလ်ကြီးရဲ့ သောတာမညပုဂ္ဂိုလ်သုံးတရားရတယ်။အဲမျက်စိရှိပြီးရဲ့။သူမျက်စိလည်းရှိပြီးရဲ့။အဆင်းလည်းတွေ့ပြီးရဲ့။မြင်လည်းမြင်သွားပြီဆိုလို့ရှိရင်လည်းအဲ့ဒါဖြစ်တော့မှာပဲ။မဖြစ်ဘူးလား။ဖြစ်ပါလား။ဖြစ်တာပဲ။ဒီလိုကလည်းသူကသင်္နာဆိုတဲ့လည်းသိမထူပါဘူး။တမျိုးထည့်ပြီးတော့ပြတယ်။အဲမျက်စိရှိရင်သိရှိရင်မြင်သိမှုကလည်းရှိမြင်သွားပြီမျက်စိနဲ့သိတယ်လို့မြင်သွားပြီဆိုလို့ရှိရင်မြင်ရတဲ့အာရုံနဲ့တွေ့တဲ့ဖတ်တာဖြစ်ပါလိမ့်မယ်။သင်္ချာဖြစ်ပါလိမ့်မယ်။ ခန္ဓာပညာတရားခန္ဓာပညာတွေလည်းရှိတာပညာဆုံးမယ်လို့ပရမပညာနဲ့မဟုတ်ပါဘူးပညာကအမိပြောတာမှလည်းသင်္ချာကြည့်ချင်းတော့ပြောတာခန္ဓာသင်္ချာကြည့်တယ်လို့ရှိရင်ခန္ဓာပေါ်လာလို့ရှိရင်ဒီလိုလေးပဲပါပဲခန္ဓာပေါ်လို့ရှိရင်ဝေဒနာပညာတိုင်းဝေဒနာသင်္ချာကြည့်ပေါ်ခြင်းကိုပညာသိတဲ့ပြီးသင်္ချာစေလည်းကဖြစ်ပေါ်စေလည်းကဣတိဒါသနာဤသောကြောင့်လည်းဝိသေတိရှိပြီအဲခန္ဓာဖြစ်ရင်ဝေဒနာဖြစ်လိမ့်မယ်တွေ့ရင်တော့ ကောင်းတယ်ကောင်းတဲ့ခန္ဓာမျိုးဖြစ်မှာပဲကောင်းတဲ့တွေကောင်းတဲ့ခန္ဓာမျိုးဖြစ်မယ်မကောင်းတဲ့တွေလည်းမကောင်းတဲ့ခန္ဓာမျိုးဖြစ်မယ်တွေ့ရခန္ဓာမျိုးကတော့ကြရမှာပဲကောင်းလားနော်ကြရမှာဝေဒနာဖြစ်တယ်ကောင်းကောင်းနဲ့တွေ့ရ ဓာတ်ဖြစ်တယ်နာဣတိရသနာဤသောသောကြောင့်ဝိသေတိရှိပေ၏ဝေဒနာခံစားမှုဖြစ်မှာလားခံစားနေရအဲမှတ်သားမှုဖြစ်တော့မှာပဲမှန်ပါဗျာရှင်းရုပ်ဖြစ်နေတာကတော့နော်ဖြစ်ပြီရှင်းရုပ်ဖြစ်နေမျိုးနေဟုတ်လားငါမရှိအောင်လည်းတတ်တတ်နိုင်တယ်ဟောသမထတော့မှာပြထားတာရှိတယ်ဝေဒနာကနေပြီးအဲပညာတော့မရှိတော့တဏှာမရှိဘဲနဲ့မြင်းမြပြတော့ရှိပါတယ်ဒါဒီတော့မှာတော့အဲ့ဒီလိုမပါဘူးဘာမှမအဲဒီဟာယူကြည့်ကြောအဲ အာသာလို့ဖြစ်ပြီးတော့ပညာဖြစ်ပြီးမှတ်မိပြီတဲ့ဗာမန်ပုဂ္ဂိုလ်တွေဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေမှာဉာဏ်ကနေပြီးတော့ဉာဏ်နေပြီးတော့မြင်တဲ့အာရုံနဲ့ပြည့်ပြီးခံစားလို့ဖြစ်ရလို့ရှိရင်တဲ့ကောင်းတာလေးခံစားရင်ဗာရမှုဖြစ်ပြီလားဖြစ်ပါကောင်းတာလေးခံစားရင်ဗာမှုဖြစ်တယ်မကောင်းတာခံစားရလို့ရှိရင်လည်းကောင်းတာမှုဖြစ်တယ်ဟုတ်တယ်ကောင်းတာတွေကလိုကြည့်နေတာပဲကောင်းလားအဲဒုက္ခဒုက္ခပါတိတိတဲ့ဒုက္ခဆင်းရဲတဲ့ပုဂ္ဂိုလ်ကဒုက္ခချမ်းသာတွေလိုကြည့်တဲ့ လူရှိပါလူကြီးတယ်မကောင်းတာတွေ့ရင်ကောင်းတာကိုလိုချင်တယ်မှန်ပါဗျာမကောင်းတဲ့လူတွေနဲ့ပေါင်းတဲ့ဆက်ဆံနေတဲ့ပုဂ္ဂိုလ်ကောင်းတဲ့ပုဂ္ဂိုလ်တွေတွေ့တာလည်းမမျှော်လင့်ဘူးလားမျှော်လင့်ပါမျှော်လင့်တယ်အဲ့တော့မကောင်းတဲ့ခံစားမှုရှိရင်လည်းကောင်းတာကြီးကောင်းတာပဲကောင်းတဲ့ခံစားမှုရှိရင်လည်းဆိုတဲ့တိုးတိုးပြီးတော့ကောင်းနေတာပဲမှန်ပါဒါကြောင့်ဝေဒနာကြီးညဖြစ်လို့ရှိရင်တဲ့ပညာကြီးညမှားတာမှုဖြစ်ပြီးတော့ပညာကြီးညကနေပြီးတော့ဝိတ္တကပညာကြံစီမှုပညာဖြစ်တာကြံစီတာရဲ့ ကြံပြီးပြီးတော့လို့တဲ့ပဋိစ္စပညာသမုဒ္ဒါဆရဏပညာဖြစ်တယ်ပဋိစ္စပညာတရားတွေဖြစ်ပေါ်လာတယ်လို့ဆိုရတယ်ဟုတ်လားအဲဒါသူဆိုခဲ့တဲ့ဆောင်းမွန်းနဲ့အတူတူပါပဲအိဗေတော်ဒီလိုပဲဆိုတာပါဠိမှာတော့အမျိုးဟောထားပါတယ်မျက်စိရူပတစ်ပါးဆုံးနဲ့မျက်စိနဲ့အချင်းနဲ့တွေ့ရင်မြင်ပြီးလို့ဖြစ်မြင်ပြီးလို့ဖြစ်လို့ချင်းတွေ့တဲ့ခါတာဖြစ်အဲတွေ့တဲ့ခါတာဖြစ်လို့ချင်းခံစားမှုဖြစ်တယ် အလားမဖြစ်လို့ရှိရင်မှတ်သားမှုတင်ညာဖြစ်တာမှတ်သားမှုဖြစ်လို့ရှိရင်ကြံမိပြီကြံရင်တော့နာဘောရောဒိဋ္ဌိရောမာနဘောရောဒိဋ္ဌိရောတော့သဗ္ဗင်္ဂတရားခြေရင်းကြီးတဲ့သဗ္ဗင်္ဂတရားချက်ပါလိမ့်မည်တဲ့ဒါခြေရင်းကြီးနဲ့မှန်ပါအဲ့ဒါဖြစ်တယ်သူကြားရရင်နားရရင်လည်းဒီတိုင်းနော်အဲ့ဒီပဋိစ္စတရားမဖြစ်အောင်ဘယ်နဲ့လုပ်ရမလဲလို့မဖြစ်ပုံကိုပြရတယ်အဲ့ဒါလေရေးကြည့်တယ်ဟုတ်လားမှန်ပါဒါရေးကြည့်လို့ဟာရေးကြည့်တယ်ဒါပြပုံလေးနဲ့ ရည်ရွယ်ချက်ကဘယ်လိုရှိတယ်ဆိုတာလေတောက်ပုံနဲ့လို့ရတာကမှန်ပါအဲဘုညာပါဠိလေးရုပ်ပြအောင်ရုပ်ပြအောင်မှဖြစ်မှာသောတာဟုသောသတ္တသမေအာတတိရူပေအာတတိသက္ကဝိညာဉ်အာတတိသာသတိနဲ့ပညာသတ္တိတိနေတံခန္ဓာဝိသတိအာဟုသောမရှင်တို့သောသောတုံတရားသောပုဂ္ဂိုလ်ဤသက္ကသမေအာတတိမျက်စိမရှိခဲ့တော့ရူပေအာတတိမြင်မြင်ကြအဖြစ်မရှိခဲ့တော့သက္ကဝိညာဉ်အာတတိမြင်သိမှုမရှိခဲ့တော့အာတတိညာတိ တွေ့မှုသင်္ချာဖြစ်ခြင်းဝေဒနာပိပတိသင်္ချာဖြစ်စေတကသင်္ချာပေါ်စေတကဣတိဒီလိုသောဌာနကြောင့်ဤဣတိဧတံဌာနဤလိုသောအကြောင်းဤနဝေဒတိမရှိပဲမျက်စိကမရှိဘူးမျက်စိမရှိတယ်ဆိုတော့မျက်စိကိုယ်နေတဲ့ပုဂ္ဂိုလ်ရမှာပေါ့ဟုတ်လားအရှင်းကမရှိဘူးမျက်စိရှိတော့လည်းအရှင်းကမရှိတော့အဲမြင်သိမှုကလည်းမရှိဘူးမမြင်ရဘဲနဲ့ မြင်ပြန်အယုဒ္ဓတွေနဲ့စပ်ပြီးတော့တွေ့ရမလားတဲ့မတွေ့နိုင်မတွေ့နိုင်မြင်မှမမြင်နိုင်ဘူး။ဒါမကြားရနဲ့လည်းမတွေ့နိုင်ဘူးမနာရနဲ့မတွေ့နိုင်ဘူးမစားရနဲ့မတွေ့နိုင်ဘူး။အဲကိုယ်နဲ့အတွေ့အထိတို့တစ်ခုလည်းမဖြစ်ရနဲ့မတွေ့နိုင်ဘူး။သိက္ခာနာကြံနေကြအောင်လို့သိက္ခာမပေါ်ဘဲနဲ့လည်းမတွေ့နိုင်ဘူးဟုတ်လား။တွေ့ရတာမဖြစ်နိုင်ဘူး။ဆိုတော့မရှားဘူးဒါတွေကမျက်စိကလည်းရှိနေတာမဟုတ်လား။တွေ့ရတာသူကမှရှိနေကြတာ။မြင်ရအသိကလည်းရှိနေတာပဲ။အဲနားကလည်းရှိကြားကြကလည်းရှိနှာခေါင်းကလည်းရှိအနား စားရင်လည်းဘေးကုန်နေမယ်လို့လားအဲဆိုရလည်းရှိတော့တွေ့ရှိနေတယ်ရှိနေတယ်ဟမ်သိက္ခာစနာကြံနေတယ်ဆိုရလည်းသိက္ခာစနာကြံနေနေရတာလည်းဒါသိလို့လည်းမရပါဘူးအဲ့တော့ရှိတော့ဒါရဖြစ်နေတာပဲမြင်သိမှုကြားသိမှုနားသိမှုစားသိမှုတွေ့ရှိမှုသိသိမှုသိက္ခာစနာကြံနေမှုတွေဟာသာတဝါရင်ဒါကတမင်ကကြောက်တဲ့နေရာမဟုတ်ဘူးဟုတ်လားအဲမွေးရဆိုလိုတော့ဒါတွေဖြစ်နေတာဒါတွေဘာမှကြောက်ကြမသိအောင်လို့ဖြစ်နေတာလေအဲအခုတော့ဉာဏ်သိတာမရှိဘူးဆိုတော့တဲ့ မြင်ရတဲ့အတိုင်းမြင်လို့ဆိုတာတော့မြင်သိမှုကလည်းမရှိဘူးတဲ့အဲမမြင်လို့ရှိရင်တဲ့အာယုနဲ့တွေ့ပါလားမတွေ့ဘူးတဲ့ဟုတ်လားမှန်ပါအာနဲ့တွေ့တယ်မှမတွေ့လို့ရှိရင်တော့ခံစားမှုဖြစ်ပါမလားခံစားနိုင်တွေ့မှမတွေ့ဘူးဟုတ်လားမတွေ့ရင်ဘယ်ခံစားလို့ဖြစ်မလဲအခုဆိုးရတာဆိုးရတာတကယ်သုံးမှနာလားဟုတ်လားသုံးရမရှိဘဲနဲ့နာရမှာမိလာလို့ဘူးလဲဆိုတာမိနဲ့ထိမှာဟုတ်လားမထိဘဲနဲ့ဘူးကမှာအဲဒါ အာယုံနဲ့တွေ့မှကောင်းတဲ့အာယုံနဲ့တွေ့ရင်ကောင်းသောခံစားမှုဖြစ်တယ်ကြီးမကောင်းသောအာယုံနဲ့တွေ့လို့ရှိရင်ဆိုးသောခံစားမှုမကောင်းသောခံစားမှုဖြစ်တယ်ကြီးဒါဖြစ်နေတယ်အခုကမတွေ့ဘူးတဲ့ဟာတာပညာမရှိဘူးဟာတာခံစားမှုမပေါ်ဘူးတဲ့ဟာတာမပေါ်လို့ရှိရင်ဝေဒနာခံစားမှုမပေါ်ဘူးဝေဒနာခံစားမှုခံစားရလို့ရှိရင်တော့ မခံစားရပဲနဲ့မှတ်သားမှုဘယ်ခါလို့ဖြစ်မလို့ကောင်းလားဟင်မှတ်ကြပဲရှိမလားသူကသူ့မှာတူတယ်အာယုံမရှိပဲနဲ့မခံစားရပဲဘာမှမမှတ်နိုင်မှတ်ဆွဲလာတာမရှိလို့ရှိရင်ကြံစည်မှုဖြစ်ပါမလားကြံစည်မှုမဖြစ်လို့ရှိရင်အဲတဏမာနတိပပ္ပစာတရားတွေမဖြစ်ဘူးတဲ့ဟုတ်လားမဖြစ်ဘူးလေအဲ့ဒါကအတိုင်းမဟုတ်ပါဘူးအဲ့ဒါဒီဟာလေးပဲသမဂရိဆိုရအောင်သမဂရိဆိုရင်ပညာရှင်းကြအောင်မျက်စိရူပသုံးကမြင်စဉ်မျက်စိရူပ ရူပဆုံးမမြင်ခြင်း ဒါကတိုင်းထားလို့ဖြစ်ဘူးဒီဝေဒနာကိုတရားနဲ့ပယ်မှပဲတော့လုံးသွင်းပြီးတော့တရားနဲ့ပယ်တယ်ဝိပဿနာရှုပြီးတော့ပယ်တယ်လို့ဆိုပါတယ်ပြောတယ်ဝိပဿနာနဲ့ရှုပြီးတော့ပယ်တယ်ဝိပဿနာရှုတာကတရားလုံးတော့တရားဖြစ်မဲ့ညတာဝိပဿနာရှုတဲ့နည်းလိုပဲအကျေရှုတယ်အရှင်းမှာအဲဒါရှုတော့ဝေဒနာတွေကြောက်နေတာယောဂတွေကြောက်နေတာဝေဒနာတွေဝိပဿနာနဲ့ပယ်ရတယ်အဲဒါမြတ်စွာဘုရားမှာလည်း အေးကိုယ်ရရှိတော့အတွေ့အထိဆိုတာရှိတာပဲရှိပါလားဒီကမကင်းနိုင်ဘူးနာတော်ရတဲ့စိတ်ကြီးနေတော့အယုံနဲ့တွေ့တာသိတာရှိတာပေါ့ဉာဏ်ပုဂ္ဂိုလ်တွေရှိတာပဲပြီးတော့သက်ခုရဲ့ရူပရဲ့မျက်စိရဲ့အသိရဲ့ဆိုတော့အရာချောနားလည်နေတယ်မျက်စိကစပြီးတော့မျက်စိရဲ့အသိရဲ့မြင်သိမှုရဲ့အတွေ့ရဲ့ခံစားမှုရဲ့ဒီနောက်ကတော့အကျင့်မလို့လို့ဖြစ်ဘူးဆိုတာအဲရှိရမှာပဲမရှိတော့မှမကျင်းဘူး အခုဒီဒေသနာရဆိုရင်ဒါလည်းမရှိမှသူကငြိမ့်တဲ့နေရာဖြစ်နေတယ်မှန်ပါအဲ့ဒါအဲ့ဒီမှာရည်ရွယ်ချက်သိကြတယ်မှန်ပါအဲရည်ရွယ်ချက်ကတော့ဒါပဲဒီငါးခုမရှိဘူးဆိုတာနောက်ကဆက်ပြီးတော့အဲသင်ညာတို့ဝိကျက်တို့အဘိဓါတရားတို့အဲ့ဒါတွေမဖြစ်အောင်အထုတ်ဖို့ရညွှန်ကြားတာဒီ ဘာရရဲ့အာယုရဲ့ဝိညာဉ်ရဲ့အတ္တရဲ့ဝေဒနာရဲ့ငါးခုသောတရားတွေဆိုတာသစ္စာအကျိုးတရားတွေခေါ်ရတာဟုတ်လားအဲအတိတ်ကမှ၅ပါးတဲ့သစ္စာအကျိုးက၅ပါးတဲ့အတိတ်ကြောင့်တွေကဘာလို့ဆိုလို့ရှိရင်အဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့အဝိဇ္ဇာကအကြောင်းတစ်ခုသင်္ခါရကအကြောင်းတစ်ခုဟုတ်လားအဲပြီးတော့အဝိဇ္ဇာအဝိဇ္ဇာပါလို့ရှိရင်အဝိဇ္ဇာနဲ့တွဲတဏှာလည်းပါတော့တာပဲဒါလည်းအကြောင်းတစ်ခုသင်္ခါရပါလို့ရှိရင်တဲ့သင်္ခါရပါလို့ရှိရင်ကံဆိုတာကာမဘဝဆိုတာပါတော့တာပဲ နောက်ပြီးတော့တဏှာပါရဥပါဒာနဲ့ပါတော့တာလေအဲ့တော့ငါးပါးမလားဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့ကာယရဲ့သင်္ခါရရဲ့အတိတ်ကြောင့်ငါးပါးမလားအတိတ်ကြောင့်ငါးပါးကြောင့်ပြစ္ဆုတ်ပါမှာသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသာလယနာသာလယနာပစ္စယသဘောသတ္တပစ္စယဝေဒနာတယောင်တရားအကျိုးတရားအဲ့ဒီငါးပါးတွေကတော့ ရှင်းသင်္ခါရအကြောင်းကြောင့်ဝိညာဏကလာခါရဝေဒနာဆိုတာယခုတော့ဖြစ်နေတာပါဆရာ။ဉာဏ်နဲ့ကြားရင်နာနဲ့ကြားရင်တွေ့ရှိတဲ့အဲဒီကိစ္စနဲ့ကြားရင်တော့အတော့ပါဘာနဲ့တော့အဲ့ဒီဝိညာဉ်ဖြစ်ဝိညာဉ်ဖြစ်ရင်ဖတ်တာလည်းမဖြစ်ဘဲမနေဘူးဝိညာဉ်နဲ့ဖတ်တာအတွေ့အကြုံပဲမလား။ဒီမှာနေရင်ဖဲလို့ကြတာမဟုတ်ဘူးဟုတ်လား။အဲဝိညာဉ်ဖြစ်ဖတ်တာဖြစ်တော့ဒါပဲ။ခါတာဖြစ်ရင်ဝေဒနာကပါတော့တာပဲ။အဲဒီနာကဘယ်လိုမှမဖြစ်အောင်မလုပ်နိုင်ဘူးလားဟုတ်လား။ဟုတ်လား။မလုပ်နိုင်ဘူး။ဒီနာကအခုမလုပ်နိုင်ဘူး။ အဲဒီငါးပါးဆိုတော့လုံးတဲ့နည်းကတော့အဲဒီငါးပါးသောတရားတွေမှာအနိစ္စဒုက္ခအနတ္တအပြင်မြင်အောင်လို့ရှုရင်နောက်ကဆက်ပြီးတော့ပညာတို့ဝိတ္တတို့သဗ္ဗစ္စတရားတွေမဖြစ်လာတော့ဘူးလားဟုတ်လားအဲဒီလိုအထုတ်လို့ရညီဝယ်ပြီးတော့ဟောတာပါလေဒီကဒါကိုဟောတာအဲကြောင့်ဘုရားတွေမှာဆောင်းဘုရားတွေမှာရေးထားတယ်အကျဉ်တော်သောအကြောင်းတော်ကြောင့်မေမောဆောင်ကမြင်မလေးခြေပါတော့တာသဗ္ဗစ္စပညာသုံးမျိုးတရားဆိုတော့ဘာမို့အရှင်သေးရုပ်ရင်ဒီ အကျဉ်းတော်ကအကြောင်းဆိုတာအဲဒီဓွား၆ပါးအာရဏ၆ပါးကိုခေါ်ရဲဒါကကဖွင့်ဟုတ်လားစက်ကောင်သာပိသာလူပိသာဥပိသေတိအရိယစက်ကုသောတာခန္ဓာဇင်ဝတာယအတွင်းအာရဏယင်ပြအာရဏလည်းပါတော့တာပဲအဲဒီအာရဏ၆ပါးအာရဏ12ပါးကိုအကြောင်းညာအာရဏ၆ပါးမိမိကရေမကြမ်းတွေဖြစ်လာခြင်းကြောင့်အဲအရိယ အာယုနဲ့တွေ့ခါတာသေးခါတာတရားနဲ့ခံစားခံစားပြီးတော့အဲပညာမှတ်တာမှတ်တာပြီးတော့ကျန်စီရဲ့ကျန်စီပြီးတော့တဏှာနဲ့မာနနဲ့ဒိဋ္ဌိရဲ့ပပိစ္ဆာတရားတွေဖြစ်တယ်လားရှင်ရုပ်ပဲအမြင်ရပုဂ္ဂိုလ်တွေဆိုဒီတိုင်းနဲ့ဖြစ်နေတာပဲဟုတ်လားဟုတ်လားဒီတိုင်းအံထိုးတဲ့ပုဂ္ဂိုလ်တွေတရားမကြည့်တဲ့ပုဂ္ဂိုလ်တွေကမြင်နေကြတိုင်းဒီတိုင်းပေါ်နေတာပဲဒါပြေဖြစ်ခြင်းနဲ့ထိုးရင်ရှုလိုက်ရဲ့အမြင်ကြကြနှစ်သက်သဝေရှင်းမွဲတော့ကြောက်ွယ်ကင်းရှင်းမရှိခြင်းကိုအဲဒီအာရဏ၆ပါး၁၂ပါးတရားတွေ အဲဒီတရားတွေမှာနှစ်သက်ခွင့်မရှိရဘူးရှင်းမွန်းခွင့်မရှိရဘူးရှင်းမွန်းခွင့်မရှိရနှစ်သက်ခွင့်မရှိရဘယ်နဲ့လုပ်ရလဲဆိုဒိဋ္ဌဒုက္ခအနတ္တနေရာရှိရလိမ့်မယ်ကောမြင်တိုင်းမြင်တိုင်းရှိရမယ်ကြားတိုင်းကြားတိုင်းရှိရမယ်နားနဲ့စားတိုင်းသိသိတိုင်းကိုယ်နဲ့စားတိုင်းလက်ကြားတိုင်းသိကုသနာကြံနေတဲ့ဓဝါတော့ကပေါ်တိုင်းပေါ်တိုင်းနေရှိရမယ်မှန်ပါဘုန်းကြီးတို့ဒီခါဒေသနာတော်ရရှုနေတယ်ဒါတွေပဲဘာသာပါပေါ်တိုင်းပေါ်တိုင်းချက်ချင်းရှုရတယ်မှန်မြင်ပြီးပြီးချင်းချက်ချင်းရှုတော့မြင်ပြီးကလာသဘောလေးကမှန်နေပြီနောက်က သင်ညာမှားသားမှုတွေလိုက်မလာဘူးဒါကနော်အဲသင်ညာမလိုက်မလာဘူးဝိတ္တဉာဏ်တွေလိုက်မလာဘူးတဏှာမာရတွေနောက်ကလိုက်မလာဘူးမြင်ပထမမြင်တာကမြင်တာကဘာသိတယ်ဆိုရင်ရူပါယုံမျှသိတယ်သေကုဒ္ဒရာဝိသီမှာဟုတ်လားဒီမှာနေထားတဲ့ဆိုရင်အကုန်လုံးနားလည်ကြပါတယ်သေကုဒ္ဒရာဝိသီမှာရှင်းဥစ္စာဘာသိတယ်လဲဆိုရင်ရူပါယုံကိုအရှင်းကိုသိတယ်အဲ့ဒီအရှင်းကပရမလာမြင်ရတာကဘုရားဟင် သဗ္ဗရာဝိသီမှာသဗ္ဗဝိမြင်သိရဲ့ယူပါယုံမှာပရမလားပြညာလားဟမ်ပရမခေါ်တယ်ပရမခေါ်ရဟုတ်လားပြညာမရောက်သေးဘူးလေပြညာမရောက်သေးဘူးအဲဒီကသဗ္ဗရာဝိဆုံးတာတဲ့နာဘာဝိသီလိုက်လာတဲ့ဒုက္ခမောရဝိသီကပြန်စဉ်းစားပြန်စဉ်းစားတော့လည်းဒီယူပါယုံနဲ့ပရမလားပြညာမရောက်သေးဘူးလေအတိတ်ပရမလားဟိုသဗ္ဗရာဝိသီမှာ သက္ကုဉ္ဉေနဲ့တကွသက္ကုရာဝိသိတ်ကြီးတုန်းကတော့သစ္စုတ်ပါယူပါရုံတော့ပြီးတယ်။နောက်ကဆက်ပြန်ပြီးတော့စဉ်းစားတဲ့ဝိသိကြတာဘုရားကလည်းဝိသိခေါ်တယ်။အဲ့ဒါကြတော့အတိတ်ယူပါရုံပရမပဲရှိတယ်ဟုတ်လား။ဉာဏ်မြောက်သေးဘူး။အဲနောက်တစ်ခါရှိမှခြင်းမရှိတော့နောက်တစ်ခါဆက်ပြီးတော့စဉ်းစားလိုက်လို့ရှိရင်တော့ဉာဏ်ရောက်တယ်။သုမန္တနာဉာဏ်တွေပေါ်လာ။နောက်တစ်ခါဆက်စဉ်းစားတော့အမြင်ဉာဏ်တွေရောက်လာတယ်။အဲဒီတော့ ဖြေရဖြစ်စဉ်ကျမ်းထဲအပြင်လေးဝိတိရှိတဲ့ကြောင့်ဟုတ်လားအဲပရမကပစ္စုပန်ပရမအခြင်းကိုပရပစ္စုပန်ပရမတရားကိုမြင်နေမြင်နေကြားနေပေါ်ဒီဆိုမြင်နေဘုံသည်ဒုတိယသင်ရင်တော့အတိတ်ပရမတရားကိုသင်ရင်နောက်တစ်ခါဆက်ပြီးတော့စဉ်းစားတဲ့အခါကျတော့ကုမန္တနာညက်နေရောက်သွားပြီရဲ့နောက်တစ်ခါဆက်ပြီးစဉ်းစားရင်တော့အနိနာမရောရောက်သွားပြီရဲ့ဟုတ်လားအဲဒါလည်းရှိရှိတဲ့ညက်ဆုံးညက်ဆောင်လို့ကလေးကလေးရှိတယ်လားအသေးလေးပြောတော့ပါလားဆိုတော့အချိန်ကြီးမှပြောတော့ အဲဒီမှာမြင်ခြင်းကာလကမြင်ရတဲ့အခြင်းဟာပရမလာပညာလားဆိုရင်ဘယ်လိုပြောလဲပရမပဲဒီပါရောဟုတ်လားဒီကပရမပဲရှိသေးတယ်ပညာမသေးဘူးအကျိုးကမြင်တဲ့ဥစ္စာအကြီးကျယ်တွေမြင်လို့ရှိရင်တော့ပညာလည်းသူကသင်တယ်ဘုရားကဟုတ်လားဟုတ်လားအဲဒီတော့မဟုတ်ဘူးကြီးတယ်ပဲ ပရမမရှိတာမြင်တာဟုတ်တောင်းကြီးနေတယ်ဆိုတော့တသိတိတာမုံကြီးတမုံကြီးနဲ့မုံကြီးမြင်လို့ပဲဖြစ်လိုက်ပါတော့ဟုတ်လားတောင်းကြီးကြည့်လိုက်တောင်းကြီးဘယ်လိုမြင်တာလဲဟုတ်လားခေါင်းနိုင်ငံတကာတော့အဲတကာတော့ကတော့ကောင်းကလာကြီးကြည့်လိုက်တဲ့အခါအကြီးကြီးတကာလည်းမြင်တယ်မလားဟုတ်လားသိတိုင်းလေးတွေတစ်ပိုင်းတစ်ပိုင်းချင်းမြင်တာမဟုတ်ဘူးဟုတ်လားဒါလည်းမြင်တာပဲအဲ့ဒါမြင်မြင်တဲ့ဆက်လက်ကတော့ပရမပါပဲမြင်ရတဲ့အချိန်ပရမပဲပြောတာအဲ့ဒါအဲ့ဒါသူ့ဖြစ်နေလို့ကြီးညာရတော့မပြောရဘူးတဲ့ ကြာကြာကလည်းအများကြီးကိုရုံးပြရတာမြင်ဘူးလားမြင်တယ်မြင်တယ်အများစုပေါင်းမှမြင်တယ်ထားတယ်ထားတဲ့အခါကာလကြာတာဟုတ်လားအနည်းဆုံး၄ရောက်တော့ထားရတာဟုတ်လားတယောက်တည်းထားလို့ရှိရင်ဖြစ်ပါ့မလားမရှိနိုင်ဘူး၄ရောက်တော့မရှိဘူး၃ရောက်တော့မရှိဘူး၄ရောက်ထားတာဟုတ်လားအဲ့ဒါမှသူက၄ရောက်သူ့ထားလိုက်မှထားနေထားလိုက်အဲ့ဒါလိုပဲမျက်စိချင်းဆင်းနေတဲ့အခါကလားတစ်ခုချင်းမြင်တာမဟုတ်ဘူးလေအများကြီးစုပေါင်းနေတာတဲ့ဒါကြောင့်ပါဠိတော်မှာမြတ်စွာဘုရားဟောတာသေတော်ဥသာမျက်စိကိုလည်းပါရူပေသာဆင်းတယ်ကိုလည်းပါဘုရားနဲ့ဟောတာပါမှန်ပါ အဲဒီလိုတရားသိသိထားတယ်အဲဒီအာယုန်တွေကတစ်ခုချင်းတစ်ခုချင်းလေးကိုကလပ်ကလေးတစ်ခုထဲမှာရှိတဲ့ရုပ်ကလေးတစ်ခုထဲကိုမြင်လိုက်ကြတော့မဖြစ်ဘူးတကားဟုတ်လားဟုတ်လားမှန်ပါဘူးအဲဒီကမြင်တဲ့ကြားတဲ့မှာတွေ့ရတဲ့အာယုန်ကပရမလားပြညာလားဆိုရင်ပရမပဲလို့မှတ်ရဟုတ်လားအဲဒီအမြင်လေးတော့ဆက်ဆင်းလာတဲ့ဒုက္ခဝိသိပထမဝိသိမှာဆိုရင်လည်းပရမပဲတိတ်ပရမတပါးရှိတယ် မြင်ခြင်းကပစ္စုပန်ပရမအနည်းကသင်္စမြန်စဉ်းစားတာကအတိတ်ပရမအတိတ်နဲ့ပစ္စုပန်ပဲကွာအဲဒီတော့မြင်သိပြီးခြင်းရှိလို့ရှိရင်တဲ့ပရမသဘောတွေလည်းဒီနဲ့ဒါကြောင့်မို့မြင်နေကြတိုင်းတွေလိုက်ရှုနေရတာကတော့ဟုတ်လားမြင်နေကြတိုင်းတွေရှိရတဲ့မြင်တဲ့ကာလမှာသင်ညာသေးတဲ့ယူပါယုံသကုဝိညာဉ်ခန္ဓာဝေဒနာအဲ့ဒါတွေကိုအမှန်တိုင်းသိအောင်လို့ မြင်ပြီးပြီးချင်းမြင်တာရှိရတယ်ကြားပြီးပြီးချင်းကြားတာရှိရတယ်နားပြီးပြီးချင်းနားတာရှိရတယ်စားပြီးပြီးချင်းအဲရတာပြီးတာရှိရတယ်တွေ့ရှိပြီးပြီးချင်းရှိပြီးတာရှိရတယ်သိက္ခာကြံပြီးပြီးချင်းချင်းရှိရတယ်အဲဒီလိုရှိလို့ရှိရင်ဘာဖြစ်တုံးသလားဒီမှာမျက်စိရူပသုံးကမြင်စဉ်တွေ့လျက်ခါသပိုင်းခြားပြီးရင်မျက်စိနဲ့အချင်းသုံးမိတဲ့ကမြင်မှုကတော့ဖြစ်မှာမဖြစ်အောင်မတတ်နိုင်ဘူးမြင်ပြီးရင်တွေ့တဲ့ခါကလည်းဖြစ်မှာမတွေ့အောင်မတတ်နိုင်ဘူး အဲနာတွေ့ပြီးတွေ့တာရခံစားလို့ဝေဒနာလည်းဖြစ်မှာမဖြစ်အောင်လို့မတတ်နိုင်ဘူးဒီလောက်ကတော့ဒီတိုင်းပဲဟုတ်လားဒါပစ္စုပန်ကျိုးတရားတွေအဲဒီကြောင်းလာပါတဲ့ပစ္စုပန်ကျိုးတရားတွေအကြောင်းကြောင့်ကျိုးတွေဖြစ်နေတာတဲ့ဒီကျိုးတွေမပယ်နိုင်ဘူးတဲ့အဲဒီကျိုးတွေကဆက်ဖြစ်မဲ့ဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒနာဆိုတဲ့အကြောင်းတရားတွေပယ်ရမှာဘယ်လိုလဲဟုတ်လားအဲဒါတွေပယ်နိုင်အောင်လို့မြင်နိုင်ကြလိုက်နေရှုရတာကပိုင်းခြားပြီးတော့သိရဲ့မြင်လိုက်ခဏမှဖြစ်တဲ့တရားမြင်လိုက်ရင်ဖြစ်ပြီးကြောက်သွား ကြားလိုက်ကဖြစ်တဲ့ကြားလိုက်တဲ့ဖြစ်ကြောက်ကနာနဲ့စားတဲ့ဝိသီကအားလုံးဖြစ်တဲ့ဖြစ်တဲ့တရားတွေဖြစ်ပြီးကြောက်ကြတာတွေကိုတွေ့ရလို့ရှိရင်ပိုက်ချပြီးပြီးလို့ရှိရင်နောက်ကဆက်ပြီးတော့မှန်သားတဲ့ပညာလည်းမဖြစ်နိုင်တော့ဘူးပညာမဖြစ်တော့ဆံမှားတဲ့ဝိတ္တလည်းမဖြစ်နိုင်တော့ဘူးအဲမှန်သားတဲ့ပညာတွေဆံမှားတွေကင်းသွားလို့ရှိရင်တဏှာမာနတွေတောက်တဲ့တရားတွေလည်းဆက်မဖြစ်နိုင်တော့ဘူးလို့ဒီအိဗယ်ကိုသိဖို့ရ အဲရှင်မဂတိကဝေဖန်ပြီးတော့ဟောထားတာပဲကောင်းလားဟုတ်အဲဒါအခုပါဠိတော်ရဲ့တရိုက်ဆိုလို့ရှိရင်နားလည်ဖို့ခင်းပါတယ်အဲဘုန်းကြီးများတတိပဌာန်ပါဠိတော်ရဲ့နောက်သမထတုတ်ဆိုအခြားတုတ်တွေတက်ကုန်နေစားနေပဇာနာဒိသဒီနဲ့အများကြီးပါပဲအဲဘာယုတွေပါလေဟောထားတဲ့ဟုတ်တယ်အဲဒီတုတ်တွေနဲ့ပြီးပြီးတော့ယတိမရှိရင်အစင်းမရှိရင်မြင်သိမှုမရှိရင်သိသိမှုမရှိရင်ခံစားမှုမရှိရင်လို့ဆိုတာမန္တေကတော့မကြည့်အောင်လုပ်လို့မဖြစ်ဘူးမဖြစ်နိုင်ပါဘူးအဲရှုပ်ပြီးတော့ ပရိပုဂ္ဂိုလ်မျိုးအရှိမျိုးမရှိတာကိုပြောတာမှန်ပါပရိပုဂ္ဂိုလ်တွေမှာတော့မျက်စိရောအသင်ရောမျက်စိရတာရောတွေ့ရတာရောခံရတာရောပုဂ္ဂိုလ်သားတွေကနေရာနဲ့လူရှိနေတာကိုဒါမှဟုတ်လားအဲဒီတော့နေသာဒုက္ခအတ္တနေရာရဲ့မရှိဘဲနဲ့ဒုက္ခိုက်တာနဲ့သူဖြစ်ပြီးပြက်သွားတဲ့သဘောကိုသိပြီးတော့နေလို့ရှိရင်လည်းမရှိတာနဲ့အတူတူဖြစ်နေတယ်ကွာဒီမှာအရင်ဘုရားပြောနေကြပါပဲလူတယောက်မမြင်ဘူးဆိုတာ မမြင်ဘူးတဲ့တော့အာယံပြုတ်ပြီးတော့လောဘခေါ်တာဖြစ်တာပါဖြစ်နေပါဒီလိုမှမြင်မှမမြင်ဘူးတဲ့နဲ့ရှင်းတာဟမ်အဲမမြင်ဘူးတဲ့ပုဂ္ဂိုလ်အာယံပြုတ်ပြီးတော့လောဘဒေါသမဖြစ်တယ်လို့ပဲမြင်မှုတဲ့အာယုံနဲ့မြင်မြင်ချင်းရှုလိုက်တော့အိစ္ဆဒုက္ခအနတ္တသိသွားလို့ရှိရင်အဲ့ဒါနဲ့စပြီးတော့လောဘဒေါသလည်းမရှိတော့ဘူးတော့ဟုတ်လားအဲအဲ့ဒီလိုတော့ပုဂ္ဂိုလ်နားလည်အောင်လို့အခုဒီရှင်မတိကသာကိုဟောပါတယ်မျက်စိမရှိရင်ဆင်းမရှိရင်မြင်သိမှုမရှိရင်မြင်တွေ့မှုမဖြစ်နိုင်ဘူးမြင်တွေ့မှုမရှိရင် ခံစားနိုင်လို့ဖြစ်နိုင်ခံစားနိုင်မှရှိရင်ပညာနဲ့ဝိတ္တတပတ်နဲ့တရားတော့မဖြစ်နိုင်ဘူးလို့ဒီလိုဟောတာပါပဲ။အဲဒီဟောတဲ့နေရာမှာမျက်စိအစဉ်မြင်သိမှုမြင်တွေ့မှုမြင်ခံစားမှုဆိုတဲ့အာယုအဲဒါရအာယုဝိညာဉ်ဖတ်တာဝေဒနာဒီငါးပါးပဲအကျိုးတရားတွေကတော့မရှိအောင်လို့ပြည့်တော့မဖြစ်ဘူးလားဟုတ်လား။ဘယ်လိုမှမဖြစ်ဘူး။ဘာလို့မဖြစ်တော့လဲဆိုတော့တရားရဟနာတွေတော့မရှိဘူးလားဟုတ်လား။ဒါကြမှာဖြစ်တော့ဆိုပြိဋိနိဗ္ဗာန်ကံပြီးနေတာဖြစ်တယ်အဲဒီကြမှာဖြစ်တယ်အဲဒါကိုလည်းဟောတာမဟုတ်ဘူးကွာ။ ပြိဋိဘံကစံနေအားခေါ်နေတာဟုတ်လားဒါကမြင်နိုင်ကြတဲ့ဓဝါ၆ပါးကဝိညာဉ်၆အာရုံ၆ပါးဖြစ်ပြီးခန္ဓာ၆ပါးဖြစ်လာရင်ဝိညာဉ်၆ပါးဖြစ်ပြီးခန္ဓာ၆ပါးဖြစ်လာရင်ဝေဒနာခံစားမှုဖြစ်နေတယ်အဲဒီခံစားမှုကနေပြီးတော့တဏှာမဖြစ်အောင်ဝေဒနာဖြစ်ပြတဏှာမဖြစ်အောင်ဒီမှာရှိရမှာဘိုးကောင်ကမြင်နိုင်ကြတိုင်းနေရှုရှုလို့ပိုက်ကြပြီးလေးကလေးကနာတာနဲ့သိပါလို့ရှိရင်မှာပါတဲ့ပညာချင်းနဲ့ဉာဏ်မှတဲ့ဝိတ္တချင်းနဲ့ဝိတ္တချင်းနဲ့ဝကပင်္စ သနာမနာဒိဋ္ဌိတွေလည်းလုံးဝမဖြစ်တော့ဘူးချုပ်သွားတယ်အဲဒီလိုဆိုလို့ရှိရင်ကဒေနာအားဖြင့်ရှိတဲ့ရှိတဲ့နိဗ္ဗာန်ဘောတော့ဟုတ်လားဒေနာနိဗ္ဗာန်ကအတင်တိုင်းကျူးပြီးသိပါရင်နောက်ကြအရိယာမဲ့အရိယာမဲ့ကိုနဲ့ဒီသနာမနာဒိဋ္ဌိပါဒတာကြားရင်လုံးဝချုပ်တဲ့နိဗ္ဗာန်ကိုတွေ့သွားမှာလားဟုတ်လားဟုတ်လားအဲ့ဒါအဲ့ဒါအဲ့ဒါကိုနားလည်အောင်လုပ်ရမျက်စိရူပတကွာဆွန်လေးမြင်လေးတွေ့လျက်ခံစားအပိုင်းချပြီးနေရတယ်မျက်စိနဲ့အချင်း သုံးမိတဲ့ကမြင်ပါလိမ့်မယ်မြင်ရင်တွေ့ပါလိမ့်မယ်တွေ့ရင်ခံစားပါလိမ့်မယ်ဒါကတပုတ်ဝဲမှပြိလို့ဆိုဖြစ်လာမှာဘူးအဲမျက်စိမမြင်အောင်လည်းနှိပ်ထားရင်ထိုက်တာတော့ဖြစ်မှာပေါ့နားလည်းမကြောက်အောင်ပြိတာထိုက်တာဖြစ်မှာပေါ့နှာခေါင်းတော့ပြိဖို့မထက်ဘူးလားတော့ဒီမှာချက်ပါတော့အဲ့ဒါမရှိပဲနေထက်တယ်တိုင်းထားအောင်တော့နှာခေါင်းနဲ့ပြိတာဗလာကသက်ရှင်ရအောင်တော့ပဲအဲလျှာပြိဖို့ထက်တယ်ဟမ်မသားပဲနဲ့ဖြစ်ပါမလားဖြစ်ပါမလားမသားပဲနဲ့နေနိုင်ဘူးသားရမှာပဲ အဲနေရာကမှခိုက်တာဒီနေ့တော့မစားဘဲနေဖြစ်တယ်ထားတော့ကိုကမတွဲမဖြစ်အောင်ဘယ်နဲ့လုပ်မလဲကောဆုံးလားကဲစိတ်ကူးစကားကြံနေမှုဆိုတာဘယ်နဲ့မှပြိတ်လို့ဖြစ်ဘူးကောဆုံးဟာအဲဒီတော့အဲ့ဒီနည်းမဟုတ်ဘူးဆိုလိုတာကတော့မြင်တာတွေကြားတာတွေနားတာတွေစားတာတွေတွေ့ရှိတာတွေအဲရိုးရိုးကြာရိုးရိုးစိတ်ကူးစဉ်းစားကြံနေတာတွေရိုးရိုးသိကြတာစိတ်ကသူ့လိုရတယ်ဖြစ်နေမှာပဲအဲသူဖြစ်နေတဲ့ဥစ္စာတွေနောက်ကမရှိလို့ရှိရင် ပညာမှတ်သားလိမ့်မယ်မှတ်သားရင်ကြံမိလိမ့်မယ်ကြံရင်သနာမနဲ့ဒီပပစ္စာတရားဖြစ်လိမ့်မယ်အဲဒီတော့မရှိရအောင်လို့ဉာဏ်ကြတဲ့နေရှုပြီးဒီကရဏတာသိအောင်အားထုတ်ဉာဏ်ဒီဉာဏ်တရားမြင်မြင်မြင်မြင်ကြောက်တော့ပါတော့အိစ္ဆကဒုက္ခကနန္တာပဲသိရစေကြားရတဲ့နာမရစရတယ်ဒုတိတာတွေဒီတိုင်းနဲ့ဒုက္ခတာတွေဖြစ်ဖြစ်ပြီးကြောက်တာလည်းမမြဲတဲ့တရားတွေပဲအိစ္ဆကဒုက္ခကနန္တာပဲသိရစေအဲဒီတော့ပိုင်းခြားပြီးလို့ရှိရင်အဲ မြဲသာနာပါတဲ့ပညာလည်းမရှိဘူးကြံမာတဲ့ဝိတ္တလည်းမရှိဘူးသနာမနာတွေပဋိသတရားလည်းမရှိဘူးအဲ့ဒါကိုဆိုတာကောင်းတာဟုတ်လားပိဋကကြီးအကြောင်းတရား၌အဘိနာနိတဗံနှစ်သက်ဖွယ်ပြီးဒီဝရိတဗံချင်းမွန်ဖွယ်ပြီးဣဇောတိတဗံမြို့ရဲ့သိမ့်ထားဖွယ်ပြီးသေနာတိခေယမရှိညာတဲ့ဒုညရဏ6ပါးပညာရဏ6ပါးရဲ့အကြောင်းတရားတွေနှစ်သက်ဖွယ်မရှိလို့ရှိရင်ဉာဏ်ကြတဲ့အကျိုးလို့နိစ္စဒုက္ခအနတ္တအချင်းသိနေတယ် အဲမြင်ရတဲ့အတွေ့အကြုံရတာတွေဖြစ်တဲ့ဆိုဖြစ်ပါဘူးဖြစ်ပါဖြစ်ဘူးရှင်းမလို့လည်းမဖြစ်ဘူးအဲကောင်းနေတာကောင်းနေတာလည်းရှင်းမလို့မဖြစ်ဘူးသိနာကြလည်းမကြည့်ဘူးတဲ့သုတ္တနာနောသုတ္တနာရဲ့သူကဖြစ်ပြီးပြည့်နေတဲ့တရားတွေအနိစ္စတရားတွေဒုက္ခတရားတွေအနတ္တတရားတွေပဲလို့ပြမနေနေပြီးလို့ရှိရင်ဘာမှနဲ့တဲ့ပဲရှင်းမလို့မဖြစ်ဘူးကောင်းလားဟုတ်လားအဲဒီလိုဆိုလို့ရှိရင်တဲ့နောက်ကပညာမှာကမှုရမရှိ၊ဉာဏ်မှာလည်းဥဒေလည်းမရှိတော့ဉာဏ်မှာလည်းဒီစိတ်ဓာတ်ကြရချုပ်တယ်တဲ့ အဲအာဟုတို့တရားတွေအကုန်လုံးထုတ်တာပါပဲအဲဒါကိုဆိုတာကတော့အဲဒါကိုဒီကဘုရားဆောင်းမှုလေးအကျဉ်းတော်သောအကြောင်းတော်ကြောင့်ခင်မေမောသံဃာအနေမှလည်းဖြစ်ပေါ်ရသောပပင်္စာကိုပညာသုံးမျိုးတရားတို့ကမောသင်ပြုရုပ်နဲ့ထိုတွင်ရှိလျက်သိမြင်ကြကြအဲဒီရှိရမယ်၆ပါးသောဣဇရိကယရဏဘာယယရဏတွေမြင်နိုင်ကြတိုင်းနဲ့ရှုရှုလို့မှန်တိုင်းအိဇရိကနာတာနဲ့ပြီးရခြင်းမြစ်တဲ့သဘောရှင်းရှင်းွယ်တော့ကြောက်ွယ်ခြင်းမသိခြင်းကို ဒီနဲ့ဝယ်လိုက်မယ်ဒီချင်းဝယ်လိုက်မယ်ဒီအဲဒီလိုဆိုတော့ရှိရင်ဖြင့်မူရင်းမြင့်မှာနုတ္တရနဲ့နုတ္တရနုတ္တရဆိုတာဖြစ်နိုင်တဲ့ကိလေသာတွေကိုနုတ္တရခေါ်တဲ့အခါမှာအဲဒါကိုညဆံမကလေးတို့လို့ပုံမှန်ပေးထားတယ်အကြောင်းကြီးအကြောင်းကြီးကဖြစ်နိုင်တာမှတ်ပါလို့ရတယ်ညာကနေပြီးအဝိဇ္ဇာရှင်ကိလေသာမဖြစ်နိုင်တော့တော့အကြောင်းကြီးရင်ပြန်စဉ်းစားပြီးတော့ကိလေသာဖြစ်တယ်အဲဒီအဲဒီလိုကိလေသာအနုတ္တရခေါ်တယ်အကြောင်းကြီးကဖြစ်နိုင်တာမှတ်ပါလို့ရတယ်အဲဒါဆိုရမယ် အကြောင်းကြီးတာနိုင်တာသမဏုတယဒီတရားကိုလည်းညာဟောတယ်ဆိုတော့လည်းသုံးလာပါလေအချိန်နဲ့သုံးပြီးပါတော့